နာတရားဟောကြားလာတာကုသိုလ်ဒါကျင့်30တော့တိုင်လာပြီနော်ကျင့်30တိုင်သာသနာတော်နှစ်2564ခုနှစ်ကောဇာတက္ကတိ1382ခုနှစ်တပိုရလာဇာမင်းတို့ရှိမှာတော့14ရက်ပေါ့25ရက်ဇာတာပတိနေ့ခရစ်နှစ်2021ဒုရဂါကြီးရှိမှာတော့ဒါ 24ရက်ရှိအောင်ပါအဲလိုဇာတာပတိနေ့မှာဒါဦးဇင်းတို့ဒီအပိုင်း30မြောက်ဝိပဿနာတရားကိုဟောကြနာကြကြရအောင်အဲလိုဦးဇင်းတို့ပြောနေကြစကားလေးတော့ပြန်ပြီးတော့ကောက်ကြရအောင်အဲတော့မိမိတို့ဒီဝိပဿနာလို့သုံးပြီးဆိုတဲ့အခါကျတော့ဒီဝိပဿနာအလုပ်မိမိတို့ဘာကြောင့်လုပ်ကြရတာတော့ ဆိုတော့ငြင်းချမ်းခြင်းလို့တောကတွေနဲ့တောကပရိဒေဝဒုက္ခဒေါမနတာဆိုတဲ့ဒီလိုမီးတွေတနည်းအားဖြင့်ရာဂမီးဒေါသမီးမောဟမီးအစရှိတဲ့ဒီတစ်စက်တစ်သိသောမီးတွေကငြင်းအေးခြင်းလို့ငြင်းချမ်းခြင်းလို့ဒါဝိပဿနာအလုပ်ဆိုတဲ့ဒီအလုပ်ဒါမိမိတို့ကလုပ်ကြကိုင်းကြအားထုတ်ကြပွားများကြရအောင် အဲ့တော့ငြိမ်းချမ်းခြင်းနေဆိုလို့ရှိရင်ဘာလို့အရောအခြေခံပေါ့ဒါမိမိတို့နားလည်ထားရမယ်ကျင့်စဉ်တွေရှိတယ်အဲ့ကျင့်စဉ်တွေအတိုင်းမိမိတို့ကကျင့်ဉာဏ်ကျိုးကိုအားထုတ်ကြမယ်ဆိုရင်ဒါမိမိတို့လိုချင်တဲ့ငြိမ်းချမ်းတဲ့ဘဝအဆုံးမှာတော့ဒီဆင်းရဲဒုက္ခတွေအကုန်ဆုံးရသည်မိမိတို့ကဒါရရှိကြရောက်ရှိကြမြင်မောက်ပြုနိုင်ကြမှာဖြစ်တယ်သဘောကျကြတာဖြစ်။ကောင်းမြတ်တော်ဦးဇင်းတို့ကဒီဝိပဿနာ လုံပြီးတရားပွဲမှာပေါ့ဦးဇင်းတို့အဓိကအပြင်အခြေခံပေါ့ဒါကျင့်စဉ်အနေနဲ့ဝိတ္တုဒ္ဓိ9ပါးကိုဒါဥတည်ပြီးတော့ပြောနေကြတာဖြစ်တယ်အဲ့တော့ဒီဝိတ္တုဒ္ဓိ9ပါးထဲမှာဒါခတ်တို့ပြန်ပြောပေါ့လေပတ်စဉ်နဲ့ပြောနေကြဖြစ်နေတော့နံပါတ်1ဖြစ်တဲ့သီလဝိတ္တုဒ္ဓိနံပါတ်2ဖြစ်တဲ့စိတ်တဝိတ္တုဒ္ဓိနံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိတ္တုဒ္ဓိနံပါတ်4ဖြစ်တဲ့ကင်္ကာဝိတ္တနာဝိတ္တုဒ္ဓိနံပါတ်5ဖြစ်တဲ့ မကမကညနာတဒနာဝိသုဒ္ဓိနံပါတ်6ဖြစ်တဲ့ပရိပဒညနာတဒနာဝိသုဒ္ဓိနံပါတ်9ဖြစ်တဲ့ညနာတဒနာဝိသုဒ္ဓိဆိုတဲ့ဒီဝိသုဒ္ဓိ9ပါးကိုဒါမိမိတို့အစဉ်တိုင်းကျင့်ကြရမှာဖြစ်တယ်။အဲ့ဒီမှာဦးဇင်းတို့နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိရကိုကျင့်တရားတွေပေါ့။အကိုကျင့်တရားတွေကိုဒါလူကလည်းလူသီလယဟန်ကလည်းယဟန်ဝနိသီလဆိုတဲ့ဒီကိုကျင့်တရားတွေကိုစောင့်သိကြရမှာဖြစ်တယ်။အဲအဲ့ကနေတဆင့်တက်ပြီးတော့စိတ်တဝိသုဒ္ဓိဘိုင်းမှာ စေတဝိတ္တရိဘိုင်းမှာကျတော့ဒါစေတမနိရောဓညစ်ကြီးတွေကင်းစင်အောင်ဒါသမထဝိပဿနာဆိုတဲ့အပိုင်းထဲမှာဒါသမထဘိုင်းမှာဒါအကျုံးဝင်သွားပြီဒါစိတ်ဓာတ်မှာနိဗ္ဗာန်ညစ်ကြေးတွေကင်းစင်အောင်ဆိုပြီးတော့ဒါစိတ်ဓာတ်ကိုဒါသမထကမ္မထာအာယုန်တွေနဲ့ဒါစင်ကြယ်အောင်ဒါတန်ရှင်းအောင်ဒါကြိုးစားပြီးတော့အထောက်ကြရမှာဖြစ်တယ်အဲလိုစိတ်ဓာတ်ဝိသုဒ္ဓိပိုင်းပြီးတဲ့အခါတသိတဲ့ပြီးဒိဋ္ဌဝိဒိဋ္ဌဝိသုဒ္ဓိပိုင်းကူးကြရမှာ အဲ့တော့ဦးဇင်းတို့ဒီစိတ်ဓာဝိတ္တုဒီဘိုင်းမှာသမထကမ္မဋ္ဌာန်း၄၀ကိုဦးဇင်းတို့ဟောခဲ့တာဟောခဲ့တဲ့အခါကျတော့ဒါတော်တော်လေးစုံသလောက်လေးဖြစ်ပြီပေါ့အဲ့တော့အခုဟောလက်စာဖြစ်တဲ့ဒါသုတ္တာတုဝါဥဒ္ဒံဆိုခေါ်တဲ့ဒါဗမာလိုပြောရင်တော့ဓကမထပေါ့ဓာတ်ကြီး၄ပါးကမထပေါ့အဲ့ဓာတ်ကြီး၄ပါးကမထကတော့ဦးဇင်းတို့စိတ်တဝိတ္တုဒီမှာလည်းအကျုံးဝင်တယ်အဲ့နောက်ဒိဋ္ဌိဝိတ္တုဒီအတွက်လည်းပဲဒီကနေပြီးတော့ဒါဟိုအခြေခံပြီးတော့သွားကြရမှာဖြစ်တာ အဲ့တော့ဦးဇင်းတို့အခုဒီဟောလဆဖြစ်တဲ့ဒီဓာကြီးလေးပါကမ္မထန်ဒီဒါစိတ်တဝိတ္တုဒီဘိုင်းအရာပြောမယ်ဆိုလည်းရတယ်ဦးဇင်းတို့ဒီဝိတ္တုဒီမှတ်မှာတော့ဒါစိတ်တဝိတ္တုဒီဘိုင်းမှာပဲဒီဓာကမ္မထန်ကိုဖွင့်ပြထားသို့တော်သူကဒိဋ္ဌိဝိတ္တုဒီဘိုင်းမှာတော့ယုတ်ကမ္မထန်ဘိုင်းမှာတော့ဒီတက်ကမ္မထန်ကိုအခြေခံပြီးတော့မှယုတ်ပရမတ်သဘောတရားတွေကိုပဲအသေးစိတ်နဲ့ဒါဖွင့်ဆိုပြီးတော့ရှင်းပြထားတာဖြစ်တယ်ပေါ့အဲ့တော့ဦးဇင်းတို့ကဒီဒိဋ္ဌိဝိတ္တုဒီကိုပူရေးအတွက် ဒိဋ္ဌိဝိတ္တုလို့ခေါ်တဲ့ဒီယုံ nant ပရမတ်ပေါ်မှာဉာဏ်မြင်စင်ကြယ်ခြင်းအဲယုတ်ဉာဏ်တွေကိုပရမတ်ကိုဉာဏ်မြင်စိုက်အောင်သိနိုင်ရေးမြင်နိုင်ရေးအတွက်ဒီစတုဓာတုဝါဥဒ္ဓဆိုတဲ့ကမ္မထံကနေအခြေခံပြီးတော့သွားမယ်ပေါ့အဲ့တော့ဥစ္စာပရမယုတ်တရားပေါ့ယုတ်ပေါ်မှာဉာဏ်မြင်တန်ရှင်းဖို့ယုတ်တရားကိုစင်စင်ကြယ်ကြယ်နဲ့ပရမတ်ထဉာဏ်မြင်စိုက်အောင်သိနိုင်ရေးမြင်နိုင်ရေးအတွက်ဒါကုဒီဓာကြီး၄ပါးကမ္မထံကိုသွားတော့ အဲ့ဘိုင်းကသွားရင်တော့သူကဒါဒိဋ္ဌိဝိတ္တုတွေကိုကူးဖို့အတွက်သွားတာတနည်းအားဖြင့်ဒါဟိုစိတ်အစဉ်မှာဦးဇင်းတို့ဓမ္မရင်ဘိကဝေဘာဝေဒသမာဟိတောဘိကဝေဘိက္ခုတထာဘုဒ္ဓံပဇာနာတိဆိုပြီးဒီလိုဓမ္မရိသုတ်တံများအရာဓမ္မရိကိုပွားများထုတ်ကြစေတယံတို့ဓမ္မရိရှိတဲ့ပုဂ္ဂိုလ်သည်ဟုတ်တိုင်းမှန်စွာသိတယ်ဟုတ်တိုင်းမှန်စွာသိတယ်ဆိုတာဒုက္ခသစ္စာကိုဒုက္ခသစ္စာလို့သိတယ် ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုဒုက္ခဖြစ်ကြောင်းသမုဒိယသစ္စာလို့သိတယ်ဒုက္ခချုပ်ကြောင်းနိရောဓသစ္စာကိုဒုက္ခချုပ်ကြောင်းနိရောဓသစ္စာလို့သိတယ်ဒုက္ခချုပ်ကြောင်းကျင့်ခြင်းဖြစ်တယ်မြစ္စည်းမပရိပရာလို့ခေါ်တဲ့မဂ္ဂသစ္စာကိုမဂ္ဂသစ္စာလို့သိတယ်ဆိုပြီးဒီလိုသစ္စာ၄ပါးကိုဒီမှာလေးရှိတဲ့ပုဂ္ဂိုလ်တွေသိနိုင်တယ်မြင်နိုင်တယ်လို့ဒီလိုဟောထားတဲ့အတွက်ကြောင့်ခုဓကမထန်နဲ့ဥစ္စာပရမအစပြီးတော့တမာတိထူထောင်ရတာဥပ္ပစာရတမာတိရောက်တဲ့တိုင်အောင်ပေါ့ဒါတမာတိထူထောင်ရတာအဲ့တော့အဲ့ဓကမထန်ပိုင်းကိုဦးဇင်းတို့ဒါ ခုသမထကမ္မထစိတ်တဝိတ္တရိပိုင်းကသွားတယ်လို့ပဲပြောပြောပေါ့ဒါသမထကမ္မထအနေနဲ့ဦးဇင်းတို့သွားကြမယ်ဘုဘကဒိဋ္ဌိဝိတ္တရိကိုဒီဓကမ္မထကိုအခြေခံပြီးယုတ်ကမ္မထပိုင်းကနေပြီးတော့ဒိဋ္ဌိဝိတ္တရိကိုကူးမယ်လို့ဒီလိုလေးပဲနားလည်ထားကြရအောင်ကောင်းပြီအဲ့တော့ဦးဇင်းတို့ဒီဓကမ္မထလေးကိုဒီနေ့သွားကြရအောင်အဲ့ဓကမ္မထကိုသွားမယ်ဆိုတဲ့အခါကျတော့ဒီမှာဓကမ္မထဆိုတာဘာတော့ဓကမ္မထဆိုတာဘာလဲဆိုတော့တို့တက္ကະကြီးတွေဓမ္မကြီးတွေ ဒါကိုခုနစောစောကပြောသလိုပေါ့ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးကမ္မထံဆိုပြီးဒီလိုသုံးတာ။အဲဦးဇင်းတို့ဇာမာတော့ဒါစတုဓာတုဝါဥဌာနာဘာဝနာပေါ့စတုဓာတုဝါဥဌာနာဘာဝနာစတုဆိုတာ၄ပါးဓာတုဆိုတာဓာတ်ဟောဓာတ်၄ပါးဟောနောက်တကဝါဥဌာနာဟောဝါဥဌာနာဆိုတဲ့စကားလုံးလေးကိုဦးဇင်းတို့ဒီမှာဒီနေ့ဒါအခြေခံပြီးတော့ပြောကြတယ်။ဘာဖြစ်လို့တုံးလို့မေးတော့ မိမိတို့လုပ်နေတဲ့အလုပ်တကူကိုမိမိတို့ကဂဂနန္နာလေးတတိနားလဲပြီးမှလုပ်ပို့ပြီးတော့တန်ဖိုးရှိတာပေါ့နော် ပို့ပြီးတော့အကျိုးလည်းများတယ်။ကောင်းပြီအဲ့တော့စတုဓာတုဝါဝဌာနာဘာဝနာဘာဝနာဆိုတာတော့ကဲထားပေါ့နော်ဒါရှင်းပြီးတာဟုတ်စာတွေကဥပမာပြောခဲ့တာကုသလေဓမေအာဒေဝတိဩဒေတိတိဘာဝနာကုသတရားတွေကိုတိုးပွားစေတတ်လို့ဘာဝနာလို့ခေါ်တယ်ကဲရပြီ အဲ့တော့စတုစတုဆိုတာ၄ပါးဓာတုဆိုတာဓာတ်သဘောတရားတွေဓာတ်၄ပါးပေါ့ဝါဥဒါနာဝါဥဒါနာဆိုတာဘာတော့ဝါဥဒါနာဆိုတော့ဦးဇင်းတို့ဒီမှာဟိုဇာတဲ့ကပြောတယ်ဘာလို့လဲဆိုတော့တဘာဝုပလက္ခဏဝတိနာတန်ဒိဋ္ဌာနာတန်ဒိဋ္ဌာနံဆိုပြီးဒီလိုဖွင့်အဲ့တော့တဘာဝုပလက္ခဏဝတိနာတဘာဝဥပလက္ခဏပဲဒီတဘာဝလက္ခဏာတွေကို ကပ်ပြီးဆောင်ပြီးတော့ကြည့်ရှုရတာပွားများရတာပိုင်းပိုင်းခြားခြားအဲ့တော့ဒီနေရာမှာစတုဓာတုဆိုတဲ့အတွက်ကြောင့်ဓာတ်ကြီး၄ပါးရဲ့သဘာဝလက္ခဏာတွေကိုဒါကတ်ဆောင်ပြီးတော့ဒါပွားများရအဲ့တော့သဘာဝလက္ခဏာလို့ပြောတဲ့အတွက်ကြောင့်ဦးဇင်းတို့သဘာဝလက္ခဏာရှိသလိုတာမညာလက္ခဏာဆိုတာလည်းရှိတယ်အဲ့တော့ဒီနေရာလေးမှာအဲ့ဒါလေးကိုနည်းနည်းလေးပြောပြီးတော့ဝါဝထိုင်ကြောင်းဆက်သွားတာပေါ့ အဲ့တော့ဒီမှာလက္ခဏာဆိုတဲ့ဟိုတဘာဝဥပလက္ခဏာပေါ့တဘာဝဥပလက္ခဏာအဲ့တဘာဝဒီလက္ခဏာတွေကိုကတ်ဆောင်ပြီးတော့ကြည့်ရတယ်ဆိုတဲ့အပိုင်းမှာဦးဇင်းတို့လက္ခဏာကခုဓာတ်ကြီး၄ပါးဆိုရင် ဆိုကြပါစို့ပထဝီဓာတ် ပထဝီဓာတ်ဒီရုပ်တရားပဲမာဘုတ်၄ပါးတဲ့ကတစ်ခုအဲ့ပထဝီဓာတ်ကတဘာဝလက္ခဏာဖြစ်တဲ့ဒါကကလလက္ခဏာတနည်းအားဖြင့်ဒါဦးဇင်းတို့ဓမ္မသင်္ကနီရဆို6မျိုးပေါ့မာကျန်လေးပြောချောပေါ့အဲဒီလို6မျိုးဒီဒါသူ့ကတဘာဝလက္ခဏာ တို့တို့ပဲအာဘောဓာတ်မှာလည်းပဲသူ့ရဲ့တဘာဝလက္ခဏာတေဇောဓာတ်မှာလည်းသူ့ရဲ့တဘာဝလက္ခဏာဝါယောဓာတ်မှာလည်းသူ့ရဲ့တဘာဝလက္ခဏာဆိုပြီးတော့ဒီလိုကိုယ်ပိုင်လက္ခဏာတွေရှိတယ်ဒါကိုတဘာဝလက္ခဏာလို့ခေါ်တယ်တစ်ဖက်ကကြတော့ဦးဇင်းတို့ဘာရှိတော့ဆိုတော့အဲ့တဘာဝလက္ခဏာကဲ့သို့တာမင်ညလက္ခဏာဆိုတာလည်းရှိတာမင်ညလက္ခဏာကြတော့ဦးဇင်းတို့ဘာလဲဆိုတော့ယုတ်တရားမှန်နန္တရားမှန် တနည်းအားဖြင့်ယုံနံဓမ္မလို့ခေါ်တဲ့သင်္ခါရတရားတွေမှန်ရင်အနိစ္စဆိုတဲ့လက္ခဏာဖြစ်ချင်းလင်းလင်းမြန်မြန်ကြီးဖြစ်ပြီးပြည့်နေတဲ့အတွက်ကြောင့်အနိစ္စဆိုတဲ့လက္ခဏာဖြစ်ချင်းပြည့်ချင်းတန်ချက်ပြည့်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲခြင်းဆိုတဲ့ဒုက္ခလက္ခဏာအခြေခဲခိုင်မှာနှစ်တရာချင်းတည်ရမနေဘူးအစိုးမရဘူးဆိုတဲ့အနတ္တလက္ခဏာ။ဟောဒါတွေကြတော့သူကဒါတာမညာလက္ခဏာလို့ခေါ်တယ်။အားလုံးနဲ့သက်ဆိုင်ရ ပြီးတော့ university characteristic အားလုံးနဲ့သက်ဆိုင်တယ်ဲ့တော့ယုတ်တရားမှာလည်းဒီအနိစ္စဒုက္ခအနတ္တဆိုတာရှိတယ်။အဲ့ယုတ်တရားကိုထပ်ခွဲလို့ခုနပထဝီမှာလည်းအနိစ္စဒုက္ခအနတ္တအာဘောမှာလည်းအနိစ္စဒုက္ခအနတ္တဒေဇောမှာလည်းအနိစ္စဒုက္ခအနတ္တဝါယောမှာလည်းအနိစ္စဒုက္ခအနတ္တကျန်တဲ့ဥမာဆိုကြပါစို့သကုကြီးသောတာကြီးခန္ဓာကြီးစေမကြီးစကြည့်တဲ့ဘယ်ယုတ်ပဲဖြစ်ဖြစ်ယုတ်တိုင်းယုတ်တိုင်းမှာ ဒီတာမညလက္ခဏာအဖြစ်အနိစ္စဒုက္ခအနတ္တဆိုလက္ခဏာ၃ပါး။အော်နန္တရားကိုကြည့်လိုက်တဲ့အတူတူပဲအတိစိတ်တစ်လုံးကိုပဲကောက်ကြည့်ကြည့်။သူနဲ့ရှင်မောရှင်မဖြစ်တဲ့ဖသဝေနာတင်ညာစေတနာဧကဂရဇီဝိတေနိမနာတိကရာအစရှိတဲ့ဒီလိုစေတသိက်တွေပေါ့ရှင်မောရှင်မဲ့စေတသိက်တွေကိုပဲကြည့်ကြည့်။ထိုသဘောတရားတွေဒီကုန်လုံးကအနိစ္စဆိုတဲ့မမြဲမှုသဘောဒုက္ခဆိုတဲ့ဆင်းရဲမှုသဘောအခြေခဲအခိုင်မှာအနှစ်သာရအပြင်တည်တတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တသဘောတွေပါ ဒါသဘာဝတာမညာလက္ခဏာတွေပေါ့အဲ့လိုသင်္ခါရဓမ္မတွေရုပ်လိုပဲဆိုဆိုနာမ်လိုပဲဆိုဆိုရုပ်နဲ့နှမလိုဆိုတဲ့ဒီသင်္ခါရဓမ္မတွေမှာတူညီတဲ့လက္ခဏာတွေပေါ့ဒါအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေဒါကိုတော့တာမညာလက္ခဏာလို့ခေါ်ပြီးတော့အခုဒီမှာပြောနေတာကြတော့သူကအဲ့လိုမဟုတ်သူကတဘာဝတဘာဝပလက္ခဏာဆိုတဘာဝလက္ခဏာကိုပြောနေတယ်အဲ့တော့ဒီနေရာမှာပြောနေတာက ဥမာဓကမတန်ကိုရှုတဲ့ပုဂ္ဂိုလ်ကမာမှုသဘောကိုသွားပြီးအိဋ္ဌရှုနေလို့မရအောင်ဒီချိန်မှာဒီအချိန်မှာမရဘူးလို့ပြောတာပေါ့နော်ဟိုသူဒီရုပ်တင်တဲ့တင်းကြည့်ပြီးတဲ့နောက်မှာတော့ဒါတွေကရှုအောင်ဒီအချိန်မှာသူကသဘာဝလက္ခဏာကိုပဲမိမိတို့ကမလုပ်ရမှာလို့ဆိုတော့ဦးစားပေးပြီးစင်ကျင်ပွားများတုံ့တက်နေရဖြစ်တယ်သုံးဖြတ်နေရဖြစ်တယ်အဲ့တော့ဥမာဆိုကြတော့ပထဝီဆိုပထဝီရဲ့သူ့လက္ခဏာကုဏတဘာဝလက္ခဏာဖြစ်တဲ့မာကျန်လေးပြောချောပေါ့ဒီတဘာဝတွေကိုမိမိတို့ကဒါဉာဏ်နဲ့သက်ဝင်ပြီးတော့ စင်ရင်ဟာဆုံးဖြတ်နေရမှာဖြစ်တယ်သုံးသပ်နေရမှာဖြစ်တယ်ခုနအာဘောဆိုရင်ယူစည်းဖွဲ့စည်းအတေဇောဆိုကူအေးဝါယောဆိုထောက်တွန်းအဲဒီဟာတွေကို သူ့ရဲ့သဘာဝလက္ခဏာတွေကိုသာဒါစင်ကျင်ပြီးတော့သုံးသပ်ဆုံးဖြတ်နေရမှာဖြစ်တယ်အဲ့တော့အဲ့ဒါကိုပေါ့အခုဦးဇင်းတို့သုံးလိုက်တဲ့အခါမှာဆုံးဖြတ်ဆိုတဲ့စကားလေးတခုပါတာပေါ့အဲ့ဒါဘယ်ကသုံးတာတော့ဆိုတော့ခုနပြောတဲ့ တဘာဝပလက္ခဏာဝတိနာတန်ဒိဋ္ဌာနံတန်နိဋ္ဌာနံဆုံးဖြတ်တယ်ဒါလေးကိုသုံးညက်ဒီနေ့ပြောချင်တာလည်းအဲ့ဒါပဲဝေါထံဆိုတဲ့စတုဆိုတာ၄ပါးဓာတုဆိုတာဓာတ်ကြီးဓာတ်တဘာဝပေါ့အဲ့တော့ဓာတ်၄ပါးပေါ့ဓာတ်၄ပါးကိုဝေါဌာနဝေါဌာနဆိုတာကိုဘယ်လိုအတိပ္ပယ်ဖွင့်တာတော့တဘာဝပလက္ခဏာဝတိနာတန်နိဋ္ဌာနံဟောတဘာဝပလက္ခဏာဝတိနာဟောတဘာဝဆိုတဲ့ဒီလက္ခဏာသူတို့ရဲ့တဘာဝလက္ခဏာတွေကို တဏိဌာနတဲ့ဝါဥဌာန်ဆိုတာကိုဝါဥဌာနဆိုတာကိုအတိပ္ပယ်နားမလည်ပါဆိုလို့တဏိဌာနဆုံးဖြတ်တယ်လို့တို့ဖွင့်ဆိုတာတဏိဌာနဆုံးဖြတ်တယ်အဲတဏိဌာနဆုံးဖြတ်တယ်ဆိုတာကိုဦးဇင်းတို့ဒီထပ်ပြီးတော့အတိပ္ပယ်ဖွင့်ဆိုတယ်မာတိကတို့ကြောင့်ဝိနည်းစရာလို့တို့ပြန်ပြီးတော့ဖွင့်ဆိုပြန်ဝိနည်းစရာဆုံးဖြတ်တာအဲ့တော့ဝါဥဌာဏဆိုတာဒီသုံးသက်တယ်ဆုံးဖြတ်တယ်ဆိုတာတဏိဌာဏတဏိဌာဏထပ်နားလည်အောင်ပြောရင်ဝိနည်းစရာဆုံးဖြတ်တာပဲ ကောင်းပြီအဲ့တော့ဆုံးဖြတ်တယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့ဒီနေ့ဒါလေးကိုနည်းနည်းလေးဟိုပြောကြတာပေါ့နော်ဟောကြနာကြကြရအောင်အဲ့တော့ဆုံးဖြတ်တယ်ဆိုတဲ့အပိုင်းမှာဘာတွေနဲ့ဘယ်လိုဆုံးဖြတ်တော့ဟောဒါကိုဦးဇင်းတို့နားလည်ဖို့လိုတယ်အဲ့တော့ဦးဇင်းတို့ဒီဆုံးဖြတ်တဲ့ဝိနိစ္စယောနာမဝိနိစ္စယောနာမဝိနိစ္စယောနာမဆုံးဖြတ်ခြင်းမြည်သည်ဩဝိနိစ္စယောနာမတဏဒိဋ္ဌိ ညာနာတနာဒိဋ္ဌိဝိတကဝတိနာဟောဒီလိုလားအဆုံးဖြတ်တယ်ဆိုတာတဲ့ဘာတွေနဲ့ဆုံးဖြတ်ဆိုတော့ညာနာတနာဒိဋ္ဌိဝိတကဝတိနာသရုပ်ပိတာ၄မျိုးသော အချင်းရာအပြင်ဆုံးဖြတ်တယ်အဲ့တော့ဦးဇင်းတို့အခုဒီမှာပြောချင်တဲ့အပိုင်းကိုဒါဦးဇင်းတို့တဖြည်းဖြည်းနဲ့တို့တခိုင်းရေးတကမာရေးသဘောပေါက်လာလိမ့်မယ်အဲ့တော့ဝေါဌာဏဆိုတာတန်ဋိဌာဏဆုံးဖြတ်တာတန်ဋိဌာဏဆုံးဖြတ်တယ်ဆိုတာဘာလို့ပြောလို့ထပ်ပြီးပြောတယ်တန်ဋိဌာဏကိုအဓိပ္ပာယ်မရှိမှဆိုဝိနိစ္စရအောင် ဒါစီစီစစ်စစ်နဲ့ဆုံးဖြတ်တာအဲဆုံးဖြတ်တယ်ဆိုတဲ့အပိုင်းမှာအဲဝိနည်းစရဆုံးဖြတ်တယ်ဆိုတဲ့အပိုင်းမှာဘယ်နှမျိုးရှိတော့လို့မေးတော့၄မျိုးရှိတယ်ဘယ်နှမျိုးရှိတော့၄မျိုးရှိပါတယ်ဗျာ၄မျိုးရှိတယ်အဲ့ဒါဘာလဲဆိုတော့ညာနာဒိညာနာတဏဒိဋ္ဌိဝိတကဝတိနာဆိုတဲ့အတွက်ကြောင့်ဉာဏ်နဲ့ဆုံးဖြတ်တယ်နံပါတ်1ဘာနဲ့ဆုံးဖြတ်တော့နံပါတ်1ဉာဏ်နဲ့ဆုံးဖြတ်ပါတယ်ခင်ဗျာ နံပါတ်1တဏှာနဲ့ဆုံးဖြတ်တယ်ဘာနဲ့ဆုံးဖြတ်တော့နံပါတ်1တဏှာနဲ့ဆုံးဖြတ်ပါတယ်ခင်ဗျာနံပါတ်3ဒိဋ္ဌိအယူမှားမှုခံယူချက်မှားမှုဆိုတဲ့အဲ့ဒိဋ္ဌိ wrong view ပေါ့နော်အဲ့ဒိဋ္ဌိနဲ့ဆုံးဖြတ်တယ်ဘာနဲ့ဆုံးဖြတ်တော့နံပါတ်3ဒိဋ္ဌိနဲ့ဆုံးဖြတ်ပါတယ်ခင်ဗျာနံပါတ်4ဝိတက်ကကြံစီမှုလို့ဒီနေရာမှာတော့ဘာသာပြန်မယ်ပြီးတော့မှအဓိပ္ပာယ်လေးတွေကိုရှင်းရင်းနဲ့တော့နားလည်သွားမှာပေါ့ အဲ့တော့ကြံစီမှုနဲ့ဆုံးဖြတ်တယ်။ဘာနဲ့ဆုံးဖြတ်တော့နံပါတ်၄ဝိတက်ကကြံစီမှုနဲ့ဆုံးဖြတ်ပါတယ်ဗျာ။အဲ့လိုဆုံးဖြတ်ချက်ဥစဉ်တို့၄မျိုးရှိတယ်။အဲ့တော့အဲ့ဒီဆုံးဖြတ်ချက်၄မျိုးလေးကိုအရင်ဆုံးဟိုအဓိပ္ပာယ်ပြောကြအောင်ပြီးတော့မှဒီနေရာမှာဘယ်လိုဆုံးဖြတ်ချက်မျိုးနဲ့ဆုံးဖြတ်ထားလဲဆိုတာကိုဥစဉ်တို့ဒါဟိုနားလည်ကြရမှာဖြစ်တာပေါ့နော်။အဲ့တော့အဲ့ဒီ၄မျိုးဒီဘာပြောတာတော့နံပါတ်၁ဉာဏ်နဲ့ဆုံးဖြတ်တယ် ညာနဲ့ဆုံးဖြတ်ပြီဆိုရဲကဒကာကြီးတွေဒကမကြီးတွေအဲ့ဆုံးဖြတ်ချက်ဒီမှန်မလားမှားမလားမှန်ပါမယ်ဖေ။ဟောညာနဲ့ဆုံးဖြတ်ပြီဆိုရင်ဒါသိကြပြီဘုဇင်းတို့အဓိပ္ပာယ်ဖွင့်ဆိုချက်ဒီဘာမှဟိုဟိုစဉ်းစားစရာမလိုတော့ဘူး။ညာနဲ့ဆုံးဖြတ်ပြီဆိုတဲ့ကဒီဆုံးဖြတ်ချက်ဒီဘာဖြစ်မလို့မှန်ပြီ။ဘာဖြစ်ပြီတော့ဒီဆုံးဖြတ်ချက်ဒီမှန်ပါသည်ဖေ။ဒါကြောင့်မလို့ဦးဇင်းတို့ကဝိနည်းစရာ၄မျိုး ညာနာဝိနိစ္စယတဏဝိနိစ္စယဒိဋ္ဌိဝိနိစ္စယဝိတကဝိနိစ္စယဆိုဒီဆုံးဖြတ်ချက်၄မျိုးထဲမှာနံပါတ်၁ညာနာဝိနိစ္စယလို့ခေါ်တဲ့ဉာဏ်နဲ့ဆုံးဖြတ်ပြီးဆိုဒီဆုံးဖြတ်ချက်ဒီမှန်ပြီ။ဘာဖြစ်သွားပြီ။ဒီဆုံးဖြတ်ချက်ဒီမှန်ပါတယ်ဗျာ။မှန်သွားပြီ။အော်နောက်တစ်ခုတဏဝိနိစ္စယဗါတဲ့တော့တဏဝိနိစ္စယပါဗျာ။ ။အော်သူတဏှာဝိနည်းဆရာကြတော့တို့တခါကြီးဒီကမကြီးဒါတဏှာဆိုတဲ့ကဒါသဘောပေါက်ပြီ။လိုချင်မှုကို အခြေခံတယ်။ဘာကို အခြေခံလဲ။လိုချင်မှုကို အခြေခံပါတယ်ဗျာ။လိုချင်မှုတမန်တမန်မှုဒါတွေကိုအခြေခံတာ။အဲလိုချင်မှုတမန်မှုကိုအခြေခံပြီးတော့ဆုံးဖြတ်ပြီးပုဂ္ဂိုလ်တဝူတယောက်။ဟိုကျွန်တော်ဒီချက်မှာတော့ဒါဟိုဒါကရာကဖွင့်ပြဆို108ပါးဆိုတဏှာပေါ့။ တဏှာအစစ်တရားရှိဆိုရတာအဲ့ဒီတဏှာတရားရှိပါကိုအခြေခံပြီးတော့အဲ့တော့တူတူပြောပေါ့လေဒီလိုခြင်းမှုပေါ့တဏှာဆိုတာလိုခြင်းမှုပါပဲအလိုခြင်းမှုတတ်မှတ်မှုဆိုရဒီတဏှာကိုအခြေခံပြီးတော့ဆုံးဖြတ်ပြီးဘယ်အရာကိုပဲဆုံးဖြတ်ဆုံးဖြတ်လောကရေးရာဓမ္မရေးရာဘာကိုပဲဆုံးဖြတ်ဆုံးဖြတ်တခါကြီးတခါမကြီးအဲ့တဏှာကိုအခြေခံပြီးတော့ဆုံးဖြတ်ချက်တစ်ခုချမယ်အဲ့ဆုံးဖြတ်ချက်ဒီရေပုံရတခါကြီးဒီမှန်တဲ့ဘက်နဲ့မှားတဲ့ဘက်ဘယ်ဘက်ကိုအလေးတာ မှားတဲ့ဘက်ကိုလေးတာပါတယ်ခင်ဗျာ။အော်မှားတဲ့ဘက်ကိုလေးတာမှာပဲဒါဦးဇင်းတို့ဒါနားလည်ထားရမှာ။အဲ့တော့မိမိဒီရက်တည်မှုဆုံးဖြတ်ချက်ဆိုတာကဦးဇင်းတို့ဒီမိမိရဲ့ရက်တည်မှုကိုပေါ်ပြတာ။တို့စိတ်ထဲကနေတို့တကကြီးတကမိုက်တွေဦးဇင်းတို့ဆုံးဖြတ်ချက်တစ်ခုချမယ်ဆိုအဲ့ဒါဒီဦးဇင်းတို့ရဲ့ရက်တည်ချက်ဖြစ်သွားပြီ။ဘာဖြစ်သွားပါတော့။ရက်တည်ချက်ဖြစ်သွားပါပြီဗျာ။ရက်တည်ချက်ဖြစ်သွားကိုယ်ဆုံးဖြတ်တဲ့အပေါ်မှာကိုကရက်တည်တာပဲ။မားတယ်လို့ဆုံးဖြတ်လိုက်ရင်အဲ့ရာကိုအမားဘက်ကပဲကိုကရက်တည်တော့။ မှန်တယ်လို့ဆုံးဖြတ်လိုက်ရင်အကြောင်းအရာတစ်ခုကိုအဲ့မှန်တဲ့ဘက်ကမိမိကရက်တည်တော့မှာအဲ့တော့ဒါဒီအရေးမကြီးဘူးလားအရေးကြီးပါတယ်ဗျာအရေးကြီးတယ်အဲ့တော့တို့တကိုင်းတွေဒီမိုင်းတွေဘယ်ဘက်ကရက်တည်တယ်မှန်တဲ့ဘက်ကရက်တည်ခြင်းပါတယ်ဗျာအဲအဲ့ဒါဆိုလို့ရှိရင်တော့ဗါလဲတော့အဲ့တဏဝိနည်းစရာမဖြစ်ဖို့လိုတယ်ဘာဝိနည်းစရာမဖြစ်ဖို့လိုတယ်တဏဝိနည်းစရာမဖြစ်ဖို့လိုပါတယ်ဗျာလိုချင်မှုတွေပေါ်မှာအခြေတီးပြီးတော့ စဉ်းဟိုစဉ်းစားကြမယ်ဆိုရင်အဲ့လိုချင်မှုပေါ့ငါငါကိုရှည်တန်းတင်မယ်ငါအတွက်ငါဟာအတွက်ငါမိသားစုအတွက်ဆိုတာမျိုးကိုတိတ်ရှည်တန်းတင်ပြီးတော့ဆုံးဖြတ်ချက်ကိုချမယ်ဆိုခဲ့ရင်တို့တကကြီးတကမကြီးရဲ့ဆုံးဖြတ်ချက်ဒီဒါညာနာဝိနည်းစရာမဟုတ်တော့တဏဝိနည်းစရာဖြစ်သွားအဲဒီတဏဝိနည်းစရာအပေါ်ကိုခြေတီးပြီးမိမိကဆုံးဖြတ်ချက်ချပြီးပြီဆိုမိမိရဲ့ရက်တည်မှုဒီဒါရေပုံရပေါ့ရေပုံရပြောမယ် ဒကာကြီးဒကာမကြီးခုနပြောသလိုအမှားဘက်မှာပါသွားလိမ့်မယ်ဘယ်ဘက်မှာပါသွားမလို့အမှားဘက်မှာပါသွားနိုင်ပါလေခင်ဗျာအဲ့လောကမှာကြီးဒကာကြီးဒကာမကြီးတကြောင်မလို့ဦးဇင်းတို့ဒါတရားဓမ္မတွေကတကယ်တံဝေကရစီရတော့ကောင်းပါလေသို့တော့တကယ်အထုတ်ခြင်းမထုတ်ခြင်းကတော့ဒါဟိုကိုစီကိုစီမိမိတို့အပေါ်မှာပဲမူတည်တာပေါ့သို့တော့ဘုရားရဲ့တရားတော်တွေကတော့ဒါဒါကြောင့်မလို့ဒါတထာဂတလို့အမည်ရတာဒါဘယ်အချိန်ဘယ်ကာလ ဘယ်နေရာဘယ်ဒေသပဲရောက်ရောက်ဗုဒ္ဓကဦးဇင်းတို့မြတ်စွာဘုရားဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားကဒါအဆုံးအမတွေကတော့ဒါ always true ပဲအဲအမြဲတမ်းမှန်းနေတာပဲမှန်းနေတာအဲ့တော့မိမိတို့ဒီလောကမှာကြီးမိမိတို့ကိုယ်တိုင်ပဲကြည့်ကြည့်မိမိတို့ပတ်ဝန်းကျင်ကိုပဲကြည့်ကြည့်မိမိတို့ရဲ့လူမှုနယ်ပယ်ကိုပဲကြည့်ကြည့်အကယ်၍ပုဂ္ဂိုလ်တူတယောက်ရဲ့ဆုံးဖြတ်ချက်ဒီ လူကျင်မှုတတ်မဲ့မှုတစ်ခုခုအပေါ်မှာအခြေတည်ပြီးတော့နေပြီဆိုရင်ဒုပုဂ္ဂိုလ်ရဲ့ဆုံးဖြတ်ချက်ဒီဒီဒါမာနိုင်နေဒါကြောင့်မလို့ငါတို့ဒီဒါကိုကိုကိုပေါ့ဦးဇင်းတို့အများကိုတော့ဦးဇင်းတို့ကလိုက်ပြီးတော့ဟိုဘာမှလုပ်ပြီးတော့မရအောင်တော်တော်ကုလို့ပေါ့ဒါဓမ္မလမ်းကြောင်းနဲ့တင်တော်တဲ့အခါမှာတင်တော်တဲ့တရားဓမ္မတွေကိုမိမိတို့ကိုယ်တိုင်နာယူသလိုသူတစ်ပါးတွေကိုလည်းမျှဝေခြင်းအဖြစ်တော့ဒါဟိုအတိညာဏ်တော့ပြီးလို့ရတယ်ဒါပေမဲ့ဆုံးဖြတ်ရမှာတော့ဘာဖြစ်လို့ဆိုတော့ကိုယ်ကိုယ်တိုင်ပဲအဲ့တော့ငါတို့ဒီ ငါတို့ရဲ့ဆုံးဖြတ်ချက်ဒီဒါတဏှာဝိနည်းစရာမဖြစ်စေရဘူးအဲဒီလိုတော့အမြဲတမ်းကိုစီကိုစီတော့ဒီလူမျိုးခိုင်ခိုင်မာမာစောက်တည်ထားကြဆိုရင်ဒကာကြီးတွေဒကာမကြီးလောကမှာအများစုရဲ့ဆုံးဖြတ်ချက်တွေဒီဘာဖြစ်လာမလို့မှန်လာမယ်ဘာဖြစ်လာမလို့အများစုရဲ့ဆုံးဖြတ်ချက်ဒီမှန်သွားပါနဲ့ပါနဲ့ခင်ဗျာမှန်လာလို့ရှိရင်အဲ့အများရဲ့ယက်တီမှုအမှန်တရားပေါ်ရောက်လာဘယ်ကိုရောက်လာမလဲ အမှန်ဘက်ကိုရောက်လာပါမယ်ခင်ဗျာအဲ့တော့ဦးဇင်းတို့လောကမှာလို့ရွေ့တယ်ဆိုတာကဒီလိုပေါ့နည်းနည်းချင်းရွေ့ရဒါပေမဲ့နည်းနည်းချင်းရွေ့တဲ့အခါမှာအားလုံးကိုယ်စီတော့ရွေ့ရမှာကိုယ်စီရွေ့ရင်ကိုယ်ရီကိုယ်ရီတယောက်တိုးချင်းစီတိုးချင်းစီကဆုံးဖြတ်ချက်တည်ပြီးခုနပေါ့ညာနာဝိနည်းဆရာမျိုးဖြစ်ရမယ်တဏှာဝိနည်းဆရာမျိုးမဖြစ်ရဘူးမဖြစ်ရမဲနဲ့ဒီလိုမျိုးယက်တည်မှုတွေကဒါကိုယ်စီကယက်တည်လိုက်လို့ရှိရင်မှန်တဲ့အပေါ်မှာလေးတာဖို့အတွက်ကိုဒါကိုယ်စီကိုယ်စီကဒါဆုံးဖြတ်ကြမှာဖြစ်အဲဦးဇင်းတို့ဒီညမှာဟို ဦးဇင်းတို့ဆရာတော်တပားကပေါ့စကလုံးလေးပေါ့ဦးဇင်းတို့ကသိပြီးတော့သဘောကျတာတခုရှိတယ်။အဲ့ဒါဘာပြောထားလို့ဆိုတဲ့အခါကျတော့ဦးဇင်းတို့လောကမှာရှိရလေအကြောင်းအရာတခုဘာပဲဖြစ်ဖြစ်အများကကြိုက်တာနဲ့အ ਨੇ ကကြိုက်တာဆိုပြီးနှမျိုးမရှိတတ်ဘူးလား။ရှိတတ်ပါတယ်ဗျာ။ရှိတတ်တယ်။အဲ့တော့အများကြိုက်တာရှိတယ်အ ਨੇ ကြိုက်တာရှိတယ်။တို့တကကြီးတွေကမကြီးတွေဘယ်တာကပူပြီးတော့အနှစ်သာရရှိမှာလဲ။ အများကကြိုက်တာကပိုပြီးအနှစ်သာရရှိပါတယ်ခင်ဗျာအေးဟုတ်တယ်အဲ့တော့ဦးဇင်းတို့လောကမှာတဲ့ဦးဇင်းတို့ဆရာတော်ကဗာပြောလိုက်တော့ဆိုတဲ့အခါကျတော့လောကမှာအ ਨੇ ကြိုက်ပြီးတော့မှန်တယ်ဆိုတာအ ਨੇ ကထောက်ခံအ ਨੇ ကကြိုက်ပြီးတော့မှန်တယ်ဆိုတော့ဘုရားမှာတော့မရှိဘူးကွာတဲ့ဦးဇင်းတို့ကျေးဇူးတော်ရှင်ဆရာတော်တော်ကပြောတာဟုတ်မလားဘုရားကတော့သူကအ ਨੇ ကြိုက်ပဲဘာလို့သူကအမှန်မှန်မြန်မြန်ရက်တည်တော့ပဲဘုရားနဲ့ရှင်ရင်တော့သူကဟို အများကြိုက်မှမှန်တယ်လို့ဒီလိုပြောလို့မရဘူးဘုရားဟောတဲ့တရားတွေကိုဘုရားလို့ဟိုအိန္ဒိယမှာဦးဇင်းတို့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ခုဆို2000ကျော်ကျော်ပွင့်နေဆို2500ကျော်ပါဘုရားပွင့်တရားလောကမှာပွင့်လာပြီးတရားဓမ္မတွေဟောကြဘုရားတရားကိုကြိုက်တဲ့လူကနည်းပဲလीအဲသူကဘာလို့ဆိုတော့ဟိုမကြိုက်တဲ့လူကများတာဒါပေမဲ့ဘုရားနဲ့ရှင်တော့ဒါလောကမှာဟိုအ ਨੇ ကြိုက်တာကဒါအမှန်ပဲဆိုတော့ဒါဘုရားတစ်ပါးပဲတဲ့ကျန်တဲ့လူပုဂ္ဂိုလ်တွေကတော့ကြိတ်လိုက်အဲ့ပုဂ္ဂိုလ်ကိုလူအများကြိုက်နေသလား အကြရင်ဒီပုဂ္ဂိုလ်ရဲ့ယက်တည်မှုဒီပုရုဇဉ်ဖြစ်ခဲ့ရင်တော့ဒါရေပုံရတရားရဟန်းတော့မှန်တယ်လို့ဦးဇင်းတို့ပြောလို့မရအောင်တရားရဟန်းတော့တော်တယ်လို့ပြောလို့တော့မရဘူးပေါ့ဒါအာနိကျင်လည်းရှိနိုင်တယ်သို့တော့အလောကမှာပုဂ္ဂိုလ်ကြီးရှင်းလိုက်လို့ဒီပုဂ္ဂိုလ်ကတော့အများကကြိုက်တယ်ဆိုရင်ဒါတခါကြီးဒီကမကြီးသူ့မှာအာသာချက်ဒီအာကိုအာထိုက်ပြုထိုက်တဲ့အချက်ဒီရှိနေလို့ပဲဟုတ်ပလားအဲ့တော့အဲ့မျိုးကြရင်ဦးဇင်းတို့ကဘယ်လိုလိုက်မလို့အများကြိုက်လိုက်မယ်လောကမှာတော့အများကြိုက်တယ်ကိုလိုက်ကဘာကိုလိုက်ရမလဲ လောကမှာအများကြိုက်တဲ့ဘက်ကိုလိုက်ရပါမယ်ဗျာ။ဘာကြောင့်လိုက်ရမလဲလို့ तू ပို့ပြီးတော့အမှန်နဲ့နှီးစက်လို့ဘာနဲ့နှီးစက်လို့အမှန်နဲ့ပို့ပြီးနှီးစက်လို့ပါဗျာ။အဲ့တော့တကယ်ကြီးအဲ့ဒါကိုကဘုရားမဟုတ်ဘူးနော်။ကိုကဘုရားမဟုတ်ဘူး။ကိုကဘုရားမဟုတ်ကိုစည်းကပ်နေတဲ့ပုဂ္ဂိုလ်ကလည်းဘုရားမဟုတ်လို့ရှိရင်တော့တခါလဲကိုကအနှဲလေးကြိုက်ပြီးတခါလဲမျက်စိတစ်ဖက်ပိတ်ပြီးတော့မနေကြနဲ့ဟုတ်ပြီလား။အဲ့ဒါဆိုရင်တော့ကိုကရတ္တိမှုဒီဘာဖြစ်သွားမှာတော့မှားတော့နိုင်ပါလေ။ မှားသွားနိုင်တယ်အဲ့ဒါဦးဇင်းတို့ဇာတော်ဘာပြောတဲ့စကားဦးဇင်းကသဘောကျတယ်ဦးဇင်းကြီးမှတ်တောင်းထားတယ်လောကကတော့အများကြိုက်ရင်တော့ဖျားဆိုရင်တော့မှန်နေတယ်ဒါပေမဲ့လောကမှာတော့အဲ့ဒါအများကြိုက်မှမှန်တာတယ်ဖျားဆိုရင်တော့အ ਨੇ ကြိုက်တာကဒါဖျားကမှန်တာပေါ့နော်ဒါပေမဲ့လောကမှာဆိုရင်တော့အဲ့ဒါအများကြိုက်တာကတော့မှန်တာပဲအများကြိုက်လာပြီဆိုတော့လို့ပဲအများမကြိုက်ရင်တော့ကိုလည်းသွားပြီးတော့အဲ့ဘက်ကိုမငိုက်လိုက်နဲ့တဲ့ဟုတ်ပလားအများမကြိုက်တဲ့ဘက်ကိုကိုကသွားငိုက်ပြီးတော့ဘာဖြစ်မှာတော့မှားသွားနိုင်ပါတယ်ဗျာ မှားသွားနိုင်တယ်အဲ့တော့ဦးဇင်းတို့ကခုလိုပြောရတာတို့တခါကြီးတွေမှယူတခါလေးကြတော့ခုလိုအခြေအနေမျိုးမှာဟိုစိတ်တွေအရင်မလေးခြင်းမလေးစီခြင်းပေါ့တရားတွေနဲ့ဟိုအရင်နည်းနည်းနည်းနည်းဟိုလို့စိတ်ကမကြည်သေးမကြည်သေးတဲ့အချိန်မှာနည်းနည်းတရားဓမ္မတဘာဝတွေကလည်းရင်ထဲနှလုံးသားနဲ့ရောက်ဖို့ဆိုတာမလွယ်ဘူးဘာဖြစ်လို့လဲဦးဇင်းတို့ဘုရားရှင်ကဒီဟို သူတော်ကောင်းတွေကိုတရားချွေချွတ်တော့မယ်ဆိုဥစွာပရမသူတော်ပိဋိပါမောဇ္ဇဖြစ်အောင်သူတို့နဲ့သက်ဆိုင်တဲ့သူတို့နဲ့နီးစပ်တဲ့သူတို့ရဲ့ကျင်လည်တဲ့နေပယ်နဲ့နီးစပ်တဲ့တရားလေးတွေကိုစောင့်အောင်ဆိုကြပါစို့ဒါနာပိုင်းကိုအာသာတဲ့ပုဂ္ဂိုလ်ဒါနာတရားလေးကစောင့်အောင်သီလပိုင်းကိုအာသာတဲ့ပုဂ္ဂိုလ်သီလတရားလေးကစောင့်အောင်ပြီးတော့သူတို့ကျင့်တတ်တဲ့ပုံဥမာဒီတက္ကကထာလို့ခေါ်တာပေါ့နတ်ပြည်နတ်လောကချမ်းသာတွေဒါလေးတွေဟော အဲ့လိုမှသူတို့ကရှင်းနေပြီးဝမ်းမြောက်လာတော့မှတပြည့်ပြည့်နဲ့ကာမနံအာရိနဝဆိုတဲ့ကာမဂုဏ်ရဲ့အပြည့်ကလေးတွေစာပြီးဟောပြီးတော့မှဒါဟိုဘုရားရဲ့ဒါလက်သုံးဖြစ်တဲ့ဒီသစ္စာ၄ပါးနဲ့ဆက်တဲ့သတုသစ္စာကထာပေါ့သစ္စာ၄ပါးနဲ့ဆက်တဲ့တရားကိုဖြေချိုးရတယ်ဒါမှသူကစိတ်ဓာတ်ကကြည်လင်းလာတဲ့အခါကျမှနည်းနည်းတဲ့ဓမ္မတဘာဝတွေကိုဒါလိုက်ပြီးတော့ဆင်ញင်သုံးတတ်တယ်အဲ့လိုစိတ်ဓာတ်ကမကြည်လင်လို့ရှိရင်နည်းနည်းတဲ့ဓမ္မတဘာဝတွေဒီခါလေးမှာ ဟိုမိမိရဲ့အတိညာနဲ့မှမတင်မကြဖြစ်တတ်တယ်။အဲတော့ကျွန်တော်လည်းအခုဒကာကြီးတွေဒကာမကြီးတွေကိုနည်းနည်းလေးတော့စိတ်ထဲမှာလေးကြည်ကြည်နူးနူးလေးနဲ့ပြုံးပြုံးရွှင်ရွှင်လေးနဲ့ပေါ့ပေါ့ပါပါလေးဖြစ်သွားစေချင်တာ။ဒါမှမဟုတ်ကျွန်တော်လည်းကြိုးစားပြီးတော့ဒီပေါ့ပေါ့ပါပါလေးတရားကိုပဲဟောတာ။ကိုကိုယ်တိုင်နဲ့ပေါ်ပေါင်းအောင်ကြိုးစားပြီးတော့နေတာ။ဒါပေမဲ့ဟိုတော်တော်ကြိုးစားရတာပေါ့နော်။တော်တော်ကြိုးစားရတာဆိုတော့ကဘုဒ္ဓဂိုင်းကြီးဒကမာကြီးတွေလည်းထင်ပါတယ်ရေပုံရအခုလိုအခြေအနေမျိုးမှာတော့စိတ်ကလည်းသိပ်ပြီးတော့ ပေါ်ပါဘူးတော့မပေါ်ဘူးဟုတ်မလားလောဦးဇင်းတော့ပေါ်ဝမ်းစီခြင်းတာဟုတ်ပလားကဲကောင်းပြီအဲ့တော့ဦးဇင်းတို့ကပြောသလိုပေါ့ဦးဇဏရရေဦးဇင်းဆရာတော်တစ်ပါးကပြောတာအလောကမှာဆိုရင်တော့အဲ့ဒါအများကြရင်တော့မှန်ဖို့ပုံများတယ်တဲ့အနည်းကြိုက်တဲ့ဘက်ကတော့သွားမငိုက်မိသေးနဲ့ဘယ်ဘက်ကမငိုက်မိသေးနဲ့အနည်းကြိုက်တဲ့ဘက်ကိုမငိုက်မိပါနဲ့ခင်ဗျာအနည်းကြိုက်တဲ့ဘက်ကိုအကြိုက်နည်းတဲ့ဘက်ကိုပေါ့သို့မဟုတ်အနည်းကြိုက်တဲ့ဘက် ကြိုက်တဲ့သူနဲတဲ့ဘက်ကိုတော့သွားမငိုက်မိသေးနဲ့ငိုက်မိရင်တော့မိမိဘာဘာဖြစ်သွားမှာတော့တရားခံဖြစ်သွားမှာပဲဟုတ်မလားဟုတ်ပြီကဲထားတော့ပေါ့အဲ့တော့ဦးဇင်းတို့ဒါကြောင့်မလို့ဒါဒီဘာပြောအောင်ဆိုဆုံးဖြတ်ချက်အပေါ်မှာမိမိတို့ရဲ့ယက်တည်မှုဒါဟိုပေါ်လွင်လာတယ်အဲ့တော့မိမိတို့ရဲ့ဆုံးဖြတ်ချက်မှန်ကန်မှုဒီနံပါတ်1တဏှာဝိနည်းစရာမဖြစ်စေရဘူးဘာဝိနည်းစရာမဖြစ်စေရဘူးတဏှာဝိနည်းစရာမဖြစ်စေရပါဘူးခင်ဗျာ ရလိုမှုတွေကိုအခြေတီးပြီးတော့ဆုံးဖြတ်တာမျိုးမဖြစ်စရာဘူးဒါနံပါတ်1ဟောနောက်တကတဏှာပြီးတော့ဒိဋ္ဌိဝိနိစ္စရာအယူပေါ့အယူမှားပေါ့ဒီနေရာမှာဒိဋ္ဌိဆိုတော့ဦးဇင်းတို့ပြောနေကြရှိပါတယ်စာပေမှာကတော့ဒါမိစ္ဆာဒိဋ္ဌိပေါ့အဲ့တော့ဒီနေရာမှာဒိဋ္ဌိဆိုတာအယူမှားမှုကိုဖြေခံတယ်ဒီဟို view တကူတည်းမဟုတ်ဘူးပေါ့။မှသာမန်ဒိဋ္ဌိဆိုတော့ဦးဇင်းတို့ဒါ right view wrong view ဆိုပြီးတော့နှစ်ခုရှိတာပေါ့။အမှားမှု မှန်မှုနှမျိုးရှိတယ်သို့တော့ဒီနေရာမှာဒိဋ္ဌိဆိုတာအဲ့ဒီဒီမှားမှုပေါ့နော် wrong view ကိုဒါပြောတာပေါ့အဲ့တော့ concept မှားနေပြီပေါ့ concept မှားနေတယ်တနည်းအားဖြင့်ခံယူချက်အမှားနေတယ်ပေါ့အဲ့အမှားပေါ်ကိုအခြေခံပြီးတော့အဲ့ဒါဆုံးဖြတ်မယ်ဆိုရင်လည်းပဲတဲ့အဲ့ဆုံးဖြတ်ချက်ဒီဒါအမှန်နဲ့မနှီးစပ်နိုင်ဘူးအဲ့တော့အဲ့ဒါနံပါတ်1ပေါ့အဲ့တော့ဆိုကြပါစို့ပုဂ္ဂိုလ်တူတယောက်ကခုန ဟိုခံယူချက်ခံယူချက်ကမှားနေပြီခံယူချက်ကမှားနေပြီအဲ့ခံယူချက်မှားပေါ်မူတည်ပြီးတော့သူကအယူအဆပေါ်မူတည်ပြီးဒီခံယူချက်မှားတဲ့ပုံမှာမူတည်ပြီးတခုခုကိုဆုံးဖြတ်တော့မယ်ဒီဆုံးဖြတ်ချက်ဒီပဲယက်တီမှုတခုဖြစ်လာမှာ哦အဲ့တော့ဆုံးဖြတ်တော့မယ်ဆိုရင်အဲ့ဆုံးဖြတ်ချက်ဒီကဘာဖြစ်နိုင်တော့မှားနိုင်တယ်ဘာဖြစ်လို့တော့မေးတော့သူကခုနဒီမှန်ကန်တဲ့အယူအဆအပေါ်မှာအခြေခံမထားလို့ မှန်ကန်တဲ့ခံယူချက်ပေါ်မှာအခြေခံမထားတဲ့အတွက်ကြောင့်အဲ့ဒီဆုံးဖြတ်ချက်တည်တယ်မှားနိုင်တယ်အဲ့ဒါကတော့ဒါဟိုဒိဋ္ဌိဝိနည်းစရာလို့ဒါလိုခေါ်တာပေါ့နောက်တစ်ခုကတော့ဗာလဲလို့မိတဲ့အခါကျတော့အဲဝိတက်ကဝိနည်းစရာဗာလဲတော့ဝိတက်ကဝိနည်းစရာပါဗျာဝိတက်ကဝိနည်းစရာဝိတက်ကဝိနည်းစရာဆိုတော့ကလာဘံလဘိတ်တော်ဟောစလာတဲ့ခါဆိုလိုချင်တာကိုရတာ လူချင်းကကိုရတယ်အိဋ္ဌံအိဋ္ဌံသုံးတရံအဲသုံးတရာသုံးတရံဒီဝိတကဝရိဟအာနှစ်သက်ဖို့ရှိတယ်အကောင်းတယ်နှစ်သက်ဖို့ရှိတယ်နှစ်သက်ဖို့မရှိဘူးကောင်းတယ်မကောင်းဘူးဘာကိုသူကအခြေခံသူကလာဘံလဘိတ်တော်ဟာအဲသူကလက်ရတာကိုအခြေခံတာပေါ့လက်ရတာကိုအခြေခံပြီးတော့သူကသုံးဖြတ်တာအဲဒါတော့သူကလည်းပဲဘာဖြစ်တုံဆိုတော့အဲသူကလည်းပဲသူကဟိုအမှန်ပေါ်ကိုတနည်းအားဖြင့်ပေါ့အမှန်တရားနဲ့သူကလည်း အရန်ကြီးမနှီးကြ။ဘာဖြစ်လို့လဲဆိုတော့ရတဲ့အပေါ်မှာသူကခြေခံပြီးတော့ဟိုဆုံးဖြတ်တာ။သူကဘာနဲ့နည်းနည်းနှီးကြလဲဆိုတော့စောစောကပြောတဲ့တဏှာဝိနည်းစီကနဲ့တော့သဘောတော်သွားကပို့ပြီးတော့နှီးရတာပေါ့။တဏှာကလိုချင်တာ။ကိုဒီမှာကျတော့သူကရသွားပြီ။ရလို့ရတော့ဆုံးမယ်။ဆိုကြမှာဆိုကို့အတွက်လက်လာပါရမယ်။ကို့အတွက်တစ်ခုခုပေါ့။ကိုလိုချင်တဲ့ဥမာစီစဉ်ဥစ္စာပဲဖြစ်ဖြစ်ယာတုဂုံသိမ်းပဲဖြစ်ဖြစ်ဒီလိုတစ်ခုခုရမယ်လို့ရလို့ရတဲ့အပေါ်မှာမူတည်ပြီးတော့ဆုံးဖြတ်တာမျိုးပေါ့အဲအဲ့ဒါဆိုရင်သူကဒါဝိတက်ကဥနေစီရလို့ခေါ်တယ် အဲ့တော့တရားမလို့လက်လာမလိုချင်တယ်လက်လာပါရလိုချင်တယ်လိုချင်တဲ့လက်လာပါရတော့အပြရသွားတဲ့အတွက်ကြောင့်ဟိုကိုကဆုံးဖြတ်တယ်အမှန်တရားမလို့ဒါဂုံတစ်ခုရမယ်ရတဲ့အဲ့ဂုံရတဲ့အတွက်ကြောင့်ကိုကဆုံးဖြတ်တယ်ပေါ့အဲအဲ့လိုမျိုးဆုံးဖြတ်ခြင်းဒီတာဝိတက်ကဝိနည်းစရာလို့ဒီလိုခေါ်သူဒီလည်းပဲဒါဗာလဲလို့မိတော့အမှန်တရားနဲ့သူကဟိုမနည်းစက်နိုင်အမှန်တရားနဲ့မနည်းစက်အဲ့တော့ပြောချင်တာကဦးဇင်းတို့ခု ဒါပြန်ပြီးတော့စုံပြီးတော့ပြောလိုက်တဲ့အခါကျတော့ကိုစင်တို့ဒီသုံးဖြတ်ချက်ပေါ့ဝိနည်းစရာ၅မျိုးရှိတယ်အ၄မျိုးရှိတယ်ပြန်ပြောမယ်ဆိုလို့ချင်းဦးစင်တို့ညာနာဝိနည်းစရာဒါဉာဏ်ကိုအခြေခံပြီးတော့သုံးဖြတ်ချက်ကြတာဉာဏ်ပညာနဲ့ရှင်ပြီးတော့သုံးဖြတ်ချက်ကြနောက်ကတဏှာဝိနည်းစရာအာတဏှာပေါ့အာလူချင်းတက်မဲ့မှုပေါ့ဒီတဏှာကိုအခြေခံပြီးတော့ခြားတဲ့သုံးဖြတ်ချက် နောက်တစ်ခါဒိဋ္ဌိဝိနိစ္စရာခုနခံယူချက်မှားမှုအမြင်မှားမှုအယူအဆမှားမှုပေါ့အဲခံယူချက်တို့အမြင်တို့အယူအဆတွေမှားမှုပေါ်မှာအခြေခံပြီးတော့ဒါဆုံးဖြတ်ချက်ချမယ်ဆိုရင်ဒါမျိုးကိုကြတော့ဒါဒိဋ္ဌိဝိနိစ္စရာဟောနောက်တစ်ခါရလို့ရလို့ပေါ့လာဘံလပိတ်တော့လက်လာပါရသွားပြီတခုခုပေါ့စီရင်ဥစားပဲဖြစ်ဖြစ်ယာရုဂုံသိမ့်ပဲဖြစ်ဖြစ်အဲတခုခုရတဲ့အတွက်ကြောင့်အဲ့ပုံမှာဆုံးဖြတ်ချက်ချတာပေါ့နော် အဲ့တော့တရားတွေစောစောကပြောလို့လားသုံးဖြတ်ချက်ဒီရက်တည်အဲ့လိုသုံးဖြတ်ချက်ချတယ်ဆိုတော့ဒီသုံးဖြတ်ချက်၄ခု၄မျိုးရှိတယ်အဲ့၄မျိုးထဲမှာတို့တခါကြီးတခါမကြီးတွေဒါဉာဏ်နဲ့မိမိတို့ရှင်နေဖို့လိုတယ်ဘာနဲ့ရှင်နေဖို့လိုတယ်ဉာဏ်နဲ့ရှင်နေဖို့လိုပါတယ်ဗျာအဲ့ဒါအတ္တဟိတာဟိတံပေါ့ဟိတာဟိတံဇာနိတောဟာဟုတ်နေကဦးဇင်းတို့လူလေးမျိုးဟောခဲ့သလိုပေါ့ဒါပရမတ္ထလူသားဖြစ်ဖို့အတွက်ဟိတာဟိတံဇာနိတောပဲဒါမိမ့်မယ်အကျိုးရှိသည်မရှိသည်ကိုသိပြီးတော့မှ ဒါလုပ်ရင်ကာယကံမှုဝစီကံမှုလုပ်လို့ရှိရင်ဒါမုံမြတ်တဲ့လူဖြစ်တယ်လို့ပဲအခုဒီမှာလည်းပဲခုနညံနဲ့ရှင်ပြီးတော့ဆုံးဖြတ်တယ်ဒါကတော့တင်တော်ဤဒါကတော့မတင်တော်ဤဒါကတော့အကြောင်းယုတ်တိ reasonable ဖြစ်တယ်မဖြစ်ဘူးပေါ့နော်စသည်အပြင်အဲ့လိုမျိုးညံနဲ့ရှင်ပြီးတော့မှဦးဇင်းတို့ဆုံးအရာအကြောင်းအရာတစ်ခုကို ဒါကင်တွေမယ်သုံးသပ်မယ်ပြီးတော့ဆုံးဖြတ်မယ်အဲ့လိုအကြောင်းအရာတစ်ခုအခြေအနေတစ်ခုကိုအဲ့လိုမျိုးညံနဲ့ရှင်ပြီးတော့မှကင်တွေသုံးသပ်ဆုံးဖြတ်ခဲ့ရင်တော့အဲ့လိုဆုံးဖြတ်ချက်မှုမျိုးဒီအမှန်တရားနဲ့ပို့ပြီးတော့မနှီးဘူးလားနှီးစားပါလေဗျာဒါကြောင့်မလို့ဦးဇင်းတို့ဒီမှာဒီတက္ကမထံကိုပြောရင်းနဲ့ဒီဝါဥဌာဏအပိုင်းလေးမှာပေါ့ဆက်ဆက်လို့ဝါဥဌာဏဆိုတာတဏိဋ္ဌာဏဆုံးဖြတ်တာကိုပြောတာတဏိဋ္ဌာဏကိုပြန်နားလည်အောင်ပြောတော့ဝိနည်းစရာစီစစ်ပြီးတော့ကြာဆုံးဖြတ်ချက်ချတာ အဲ့စီစစ်ပြီးတော့သုံးဖြတ်ချက်ချတာနဲ့ပတ်သက်လို့ဒါဦးဇင်းတို့တို့တကကြီးတွေတကမကြီးတွေဓမ္မရေးရမှာမဟုတ်ဘဲနဲ့လောကရေးရမိမိတို့ရဲ့နေ့စဉ်ဘဝမှာလေဒုကဲ့သို့လေးမျိုးကိုကွက်ကွက်ပြားပြားသိပြီးတော့မိမိတို့အမှန်နဲ့နှီးဆက်တဲ့တနည်းအားဖြင့်မှန်တဲ့သုံးဖြတ်ချက်မျိုးကိုချပြီးတော့မှန်ကန်တဲ့ယက်တည်မှုကိုကိုစီကိုစီယက်တည်နိုင်ပါစီလို့ဒီလိုတမ္မာဆန္ဒကောင်းတယ်လေဒီဝိနည်းစီရလေးမျိုးကိုတို့ဦးဇင်းတို့ဒီမှာတို့တကကြီးတကမကြီးတို့တကဟောပြတာခြင်းဖြစ်တယ် ကဲကောင်းပြီအဲ့တော့ဒါဝိနည်းစရာ၄မျိုးကိုသိပြီသိတဲ့အခါကျတော့ဒီမှာဒီဆုံးဖြတ်ချက်၄မျိုးပေါ့ဒါပြန်ပြောတော့အဲ့ဆုံးဖြတ်ချက်၄မျိုးကိုဒီဓကမထမှာဘလို့ဆုံးဖြတ်ချက်မျိုးလဲပေါ့ဘလို့ဆုံးဖြတ်ချက်မျိုးလဲဆိုတော့ဒီမှာခုနပြောတဲ့၄မျိုးတဲကဒါညာနာဝိနည်းစရာညာနာဝိနည်းစရာလို့ခေါ်တယ်ဉာဏ်ပညာနဲ့ရှင်တဲ့ဆုံးဖြတ်ချက်မျိုးဖြစ်ရဘာကြောင့်လဲလို့မေးတော့ဦးဇင်းတို့ဒီမှာဆိုကြပါစို့ဒီဓကမထကိုရှုတော့မယ် တရားကြီးလေးပါးကမ္မထံကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကခုနဆိုကြပါစို့ပထဝီဓာတ်ကိုစပြီးတော့ကင်လိုက်ပြီပထဝီဓာတ်မှာဆိုခုနမာကျန်းလေးပျော့ချောပေါ်ဆိုတဲ့ဒီသဘောတရားကဒါသဘာဝုပသဘာဝသဘာဝုပလက္ခဏာသဘာဝဥပလက္ခဏာပဲဒါသဘာဝသူ့အရှိဒါလက္ခဏာပဲအဲလက္ခဏာကိုမိမိကညာနဲ့စဉ်ရင်သုံးသပ်ပြီးတော့ဆုံးဖြတ်ရမှာဖြစ်တယ်အဲ့တော့ဦးဇင်းတို့ဒါဘာနဲ့ကွာတော့ဆိုတော့ဥမာရှေ့တော့ကဦးဇင်းတို့ဒီသမထကမ္မထံပိုင်းမှာဦးဇင်းတို့ဟောကြားခဲ့တာရှိတယ်။ဘာတွေဟောကြားခဲ့တော့ ဦးဇင်းတို့ဒီကတိုင်း၁၀ပါးဆိုကြစို့ကတိုင်း၁၀ပါးဟောကြတဲ့အခါကျတော့ဦးဇင်းတို့ကတိုင်း၁၀ပါးမှာပထဝီကတိုင်းပေါ့ပထဝီကတိုင်းကိုရှုနေပြီဆိုရင်ဒီပထဝီကတိုင်းရဲ့အရှုခံအာယုံကိုယူခြင်းတဲ့သူတော်ကောင်းဒီဘာလို့တော့ပညာတိပဲပထဝီဆိုတဲ့ပညာပဲအဲပထဝီဆိုတဲ့ပညာကိုသူကဒီအာယုံပြုရတယ်အဲပဏ္ဏတိပေါ့ဒီပညာကလေးကိုအာယုံပြုပြီးတော့ဆုံးဖြတ်ရတာပထဝီပထဝီနဲ့တို့ဆုံးဖြတ်သုံးတန်နေရတာ အဲ့အချိန်မှာဒါတမာတိဖြစ်လာမှာပေါ့ဒါကတိုင်းဝင်နေပေါ်ပြီးတော့တစ်ချင်းချင်းပေါ့နော်ဒါတမာတိဖြစ်ဒါကပထမနောက်တစ်ခါဦးဇင်းတို့ဟိုမှာအယောင်ကတိုင်းနေရှိပြန်တယ်အဖြူအောင်ကတိုင်းအနေအောင်ကသူကြတော့ဟောနာအယောင်ပေါ်မှာသုံးသက်ပြီးဆုံးဖြတ်တာအဲအယောင်ပေါ်မှာသုံးသက်ပြီးဆုံးဖြတ်တာခုနပထဝီဆိုတဲ့ပညာပေါ်မှာသုံးသက်ပြီးဆုံးဖြတ်မယ်အယောင်ဆိုတဲ့အပေါ်မှာသုံးသက်ပြီးဆုံးဖြတ်မယ်ဒါကရှိကသမထကမ္မထန်နေအခုဒီစရုတ္တရုဝေါထာဆိုတဲ့ဒီသမထကမ္မထန်ကြတော့သူအဲ့လိုမဟုတ်တော့ဘူးသူကဘာကိုပြောတော့ဆိုတဲ့အခါကျတော့ တဘာဝပလက္ခဏာပဲတဘာဝလက္ခဏာကိုသွားကြည့်ရမယ်ပညာနဲ့သွားပြီးတော့အယောင်လည်းမကြည့်ရဘူးအဲသူဟိုအမိပညာကိုလည်းသွားမကြည့်ရဘူးမကြည့်ဘဲနဲ့သူ့ရဲ့တဘာဝအရှိလက္ခဏာကိုသွားပြီးတော့ကြည့်ရတယ်ဒါကြောင့်မလို့သူကမမာမှုဆိုရင်မာတယ်ဆိုတဲ့ဒီလက္ခဏာကိုကြည့်ရတာပေါ့ကောင်းပြီဒါဒီဒါဓကမထံကိုအခြေခံအားထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကသိရဒါကြောင့်မလို့ဦးဇင်းတို့ဒီမှာဒါကလေးမှာယောဂီတွေကဘာသွားတွေ့တုံဆိုတော့ ဟိုဒီအကြောင်းလေးကိုဦးဇင်းတို့ဟိုကြိုပြောထားတာတချို့တချို့ယောဂီတွေမှာတော့မကွဲဘူးတမထတွေကိုအားထုတ်ထားတဲ့အခါကျတော့တမထဆိုတဲ့ဒီပညာအာယုံနဲ့ကျက်စားမှုကများတာပေါ့ကျက်စားမှုကများတော့ဒီတက္ကမထရှုလိုက်ပြီးဆိုတချို့မှာခုနလိုပေါ့ဒီသမာဓိအတော်တန်ဖြစ်တဲ့အခါမှာအလင်းရောင်တွေပေါ်လာတယ်အလင်းရောင်တွေပေါ်လာလို့ရှိရင်အဲ့အလင်းရောင်ကိုမှစိတ်ကသွားသွားပြီးရောက်တတ်တယ်အဲ့တော့အဲ့လိုမျိုးမရောက်ရဘူးဓကမထန်ဒီဒီသဘာဝလက္ခဏာအပေါ်မှာပဲစိတ်ကို ဒါသုံးသက်ပြီးတော့ထားရတယ်လို့ဒီလိုနားလည်စေချင်တာပေါ့နော်အဲကောင်းပြီအဲ့တော့ဒါဓကမထံအကြောင်းကိုသဘောပေါက်ပြီလို့ဒီလောက်ဆိုရင်တော့ဦးဇင်းတို့ကဟိုဒီလိုပဲဟိုနားလဲပါတယ်ဒီလောက်ကလေးပြောလိုက်လို့ဒီတော်တော်လေးတော့နားလဲပြီအဲ့တော့သတုဓာတို့ဝါဥဒံလို့ခေါ်တဲ့ဓကမထံဒီတဘာဝလက္ခဏာတွေအပေါ်မှာဉာဏ်ကိုရှိရှိတင်ထားရတယ်ဘယ်မှာတင်ထားရတယ်တဘာဝလက္ခဏာပေါ်မှာအာယုံထားပါတယ်ခင်ဗျာ အဲ့လိုသဘာဝလက္ခဏာပေါ်မှာဉာဏ်ကိုရှေ့ယူတည်ပြီးတော့ပါခဲ့တာကြောင့်အဲ့သဘာဝလက္ခဏာတွေအတိုင်းပဲဒါမိမိကဟိုပွားများအားထုတ်နေရတနည်းအားဖြင့်သုံးသပ်နေရတာပေါ့နော်အဲ့လိုသုံးသပ်နေရတယ်လို့ဒီလိုသဘောအဲ့လိုသုံးသပ်တဲ့အပိုင်းမှာလည်းဦးဇင်းတို့ဘာပြောထားတော့ဆိုတဲ့အခါကျတော့ဒီဉာဏ်ပေါ့ဉာဏ်ကိုသူကတန်တန်အနတရာနုတာရိနာဉာဏဟဋ္ဌိနာဝိ နေဘုဇိတဝါဝိနေဘုဇိတဝါဒီလိုမျိုးစာထဲမှာဝိဟိုဝိတုဒ္ဓိမှာဖွင့်ကြတာအဲ့တော့သူကဒီအကြအလတ်မရှိပေါ့ဉာဏ်တိဟုသောလက်ကိုအကြအလတ်မရှိဒီတဘာဝတွေအပေါ်မှာလားဒီခန္ဓာကိုယ်ကြီးပေါ့ဒီတကြီး၄ပါးဆိုတဲ့ဒီခန္ဓာတကြီး၄ပါးနဲ့တိဆောက်တာဒီခန္ဓာကိုယ်ကြီးတဲ့မှာဉာဏ်တိဟုသောလက်ကိုတွင်းပြီးတော့သူကသုံးသပ်တာသုံးသပ်တဲ့အခါမှာတော့ဘယ်လိုသုံးသပ်ရတော့ဆိုတော့ခုနပြောတယ်အသားကြားအကြောကြားအယိုးကြား အရေးကြဆိုတဲ့ဒီခန္ဓာကိုယ်ပေါ့တဏှာနဲ့ရှုလို့မရဘူးပြောချင်တာကအကျိုးမှာဥမာဆိုကြပါစို့တဏှာထင်ရှားတယ်အဲ့တဏှာလေးမှာစိုက်ပြီးတော့မာမှုမာမှုကိုရှုတယ်ဆိုကြပါစို့အဲ့ဒါဆိုလို့ရှိရင်ဒီတက္ကမထံကမပြည့်စီမပြည့်စုံဘူးအဲ့တော့သူကခန္ဓာကိုယ်အကျော်ကြအရေးကြအသားကြအယောအကျော်ကြဆိုတဲ့ဒီလိုပေါ့အသားကြအကျော်ကြအရေးကြအယိုးကြဒီခန္ဓာကိုယ်တစ်ခုလုံးနဲ့ကိုညံတိဥတော်လက်ကိုသွင်းပြီးတော့ညံလေးနဲ့စူးစမ်းပြီးအဲ့ဒီဓာတ်တဘာဝတွေကိုပေါ့ ဓာတ်တဘာဝတွေကိုတော့ကြော့အဲ့ဒါဒါပွားများရှုပွားသုံးတတ်နေရမှာဖြစ်တယ်အဲဒါဓာတ်ကမထန်ရဲ့အခြေခံဟိုနားလည်ထားရမှာပေါ့နော်အဲ့လိုနားလည်ထားပါမှမိမိတို့ကတကယ်လုပ်ငန်းခွင်ရောက်တဲ့အခါကျတော့ဟိုဆုံးဖြတ်ချက်ကိုမှန်မှန်ကန်ကန်ချနိုင်တယ်ဒွိဟိုပေါ့တန်တရားမဝင်တော့ငါလုံနေတာမှန်မှမှန်မှမလားဆိုတဲ့တန်တရားကိုလေလွယ်လွယ်ကူကူနဲ့ဖေရှားနိုင်မှာဖြစ်တယ်။ကောင်းပြီအဲ့တော့ဒါကြောင့်မလို့ဒါသတုတ္တဝါဥထာကိုခေါ်တယ် အဲ့တော့ဒီသရုတော်တို့ဝါဟောထံကိုအခုပွားများမယ်ဆိုတော့ဦးဇင်းတို့ဒီဓာတ်သဘောတရားကိုစပြီဆိုတော့ဓာတ်ကြီး၄ပါးမှာဟိုတနေ့ကဦးဇင်းတို့ပြောခဲ့တယ်သဘောတရားဘယ်နှမျိုးရှိတယ်ဆိုတော့12မျိုးရှိတယ်ဘယ်နှမျိုးရှိတော့သဘောတရား12မျိုးရှိပါတယ်ဗျာအဲ့သဘောတရား12မျိုးကိုဦးဇင်းတို့ကဟိုယောဂီတယောက်ဒီကအကျမ်းမြင်အဖြစ်ဥဆောင်ပထမပေါ့မိမိကအလွတ်ကျက်ပြီးတော့နားလည်ထားရမှာဖြစ်တယ်ပြီးတဲ့အခါကျမှဒီသဘောတရားတွေကိုမိမိခန္ဓာကိုယ်မှာပြန်ပြီးတော့ သုံးသပ်ဆုံးဖြတ်ပြီးတော့ဒါသွားရမှာဖြစ်တယ်ပေါ့အဲ့တော့ကောင်းပြီအဲ့လိုဆုံးဖြတ်တဲ့အခါမှာဦးဇင်းတို့ဒီတသဘောတရားကပထဝီဘောတေသောဝါယောဆိုတော့ဒါကတော့ဘုရားဟောစဉ်ဒေသနာစဉ်ဖြစ်တဲ့အတွက်ကြောင့်ဒီအတိုင်းပဲမိမိတို့ကဒါဟိုစင်ကျင်ပြီးတော့ပွားများသုံးသပ်သွားမှာသို့တော့စစချင်းမှာတော့လွယ်တဲ့နေရာလေးကစကြရတာပေါ့လွယ်တဲ့နေရာလေးကစမယ်ဆိုတော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဘယ်ကစခဲ့တော့ဆိုတဲ့အခါကျတော့အာဘောတက်က ဒါတွန်းမှုသဘောကစခဲ့တယ်ဘယ်ကစခဲ့တော့ဝါယောဓာတ်ရဲ့တွန်းမှုသဘောကစခဲ့တယ်ဘယ်ကစခဲ့တော့ဝါယောဓာတ်ရဲ့တွန်းမှုသဘာဝနဲ့စခဲ့ပါတယ်ဗျာကျွန်တော်ဦးဇင်းတို့ခက်ချင်းချင်းလေးအဲ့ဒါလေးပြန်ပြောကြအောင်လို့အဲ့တော့ဝါရောတက်ကတုံးမှုသဘောဆိုဥမာဥကောင်းအလေကောင်းလေးကိုစိတ်စားပြီးတော့အသက်ကိုပြင်းပြင်းလေးပေါ့ရှူကြည့်ရတဲ့ကံမှာဒီဝင်လေလေးကဒီဥကောင်းအလေအောင်လောက်ကိုလာလာပြီးတွန်းနေတာမျိုးလည်းထင်ရှားတတ်တယ်အဲ့လိုထင်ရှားရင်တော့အဲ့ထင်ရှားမှု ထင်ရှားတဲ့နေရာလေးကစားပြီးတော့အဲ့ဒါတွုံးမှုလေးကိုရှုတွုံးမှုကထင်ရှားလာပြီးထင်ရှားလာပြီးဆိုတာခုနသဘာဝပေါ့ဒီဝါရော့တက်ကတကယ်သဘာဝလက္ခဏာပေါ့ဒါသဘာဝဥပလက္ခဏာလို့ဒီလိုသုံးတာသဘာဝလက္ခဏာလေးကိုဉာဏ်နဲ့ရှုရှုကတ်ဆောင်ပြီးတော့ဒါသင်ရင်းနေတာတွုံးနေတွုံးနေတွုံးနေဒီလိုလေးပွားများနေရင်ဒါထင်ရှားလာထင်ရှားလာရင်အဲ့ဒါကိုအဲ့တဏှာကထင်ရှားတဲ့တဏှာကစားပြီးတော့ခန္ဓာကိုယ်တစ်ခုလုံးခြေဆုံးကောင်းဆုံးတလို့ရှုသွားရဟောအဲ့ဒါရပြီဆိုတဲ့အခါကျမှတလုံးပြောင်းပြီး ပထဝီဓာတ်တဲကမာမူသဘောလေးကိုရှုအဲ့တော့ဝါယောဓာတ်မှာတော့ခုနဥကောင်းလေကောင်းကမတင်ကြရင်1 byte လိုနေရာမျိုးကိုဒါညံလေးနဲ့ရှေ့ရှုစိုက်တာပြီးတော့တက်ကိုဒါရှုတဲ့အခါမှာရှုသွင်းလိုက်လို့ချင်း1 byte လေးကဒါပူလာမယ်တဲကဝါယောဓာတ်ကတွန်းလို့အဲ့နေရာလေးကိုအာရုံယူပြီးတော့လည်းဒါတွန်းမှုသဘောရှုရတာပေါ့အဲ့လိုရပြီဆိုရင်နောက်တစ်လုံးဒါပထဝီဓာတ်က မာမူသဘောကိုသွားရှုရပထဝီဓာတ်ကမာမူသဘောကိုရှုခြင်းရင်တော့ စောစောကပြောသလိုမိမိတို့ကသွားလေးနှစ်ခုကိုဒါကိုက်ကြည့်မယ်သွားလေးနှစ်ခုဖိပြီးကိုက်ကြည့်တဲ့လို့ရှိရင်အဲ့မှာမာမူလေးထင်ကြတယ်ထင်ကြတဲ့နေရာလေးကစားပြီးတော့အဲ့မာတာလေးကိုဒါညံလေးနဲ့ရှေ့ယူပြီးတော့ဒါသုံးသပ်ပြီးတော့ဆုံးပြနေမယ်မာတယ်မာတယ်မာတယ်ဟောမာတယ်ဆိုတဲ့သဘောလေးကအဲ့သွားနေရာလေးမှာထင်ကြလာပြီးတော့တပြေးပြေးနဲ့သူ့အလိုလိုဧရိယာလေးကကျေပြီးတော့ပြန့်သွားတာလည်းရှိသလိုမပြန့်လည်းကိုကတပြေးပြေးနဲ့အဲ့သွားနေရာလေးကနေပြီးတော့ခံရင်းတစ်ခုလုံး ပြီးတော့ဥကောင်းပိုင်းတစ်ခုလုံးစသည်အပြင်အဲ့လိုမျိုးလေးတပြေးပြေးဧရိယာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးတော့မာမှုသဘောလေးကျွေးနောက်ဆုံးတော့ခန္ဓာကိုယ်ခြေဆုံးကောင်းဆုံးဘယ်နေရာကြည့်တယ်ကြည့်တယ်အသားကြအကျော်ကြအယိုးကြအရည်ကြဘယ်နေရာကိုကြည့်တာကြည့်တာအဲ့မာမှုသဘောလေးထင်ရှားတယ်ထင်ရှားရင်နောက်တစ်လုံးပြောင်းပြောင်းယူမယ်မာပြီးတော့မာကြံ့ကြံ့မှုသဘောလေးယူကြံ့မှုသဘောလေးယူတော့ဘယ်လိုယူရအောင်ခုနပြောတဲ့သွားထိတ်ကလေးတနေရာကိုရှာလေးနဲ့လှမ်းချကြည့်တာလို့ရှိတယ်ဒါကြံ့မှုသဘောလေးထင်ရှားတာ အဲထင်ရှားရင်တော့လေအဲထင်ရှားတဲ့နေရာလေးကစားပြီးကျန်နေကျန်နေရှူလိုက်လို့ကြီးတပြေးပြေးနဲ့ခုနခန္ဓာတစ်ခုလုံးအဲဥကောင်းတစ်ခုလုံးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးစသည်အပြင်တပြေးပြေးနဲ့အဲကျန်မှုသဘောလေးထင်ရှားလာထင်ရှားလာရင်ထင်ရှားတဲ့နေရာလေးကစားပြီးတော့အဲကျန်မှုသဘောလေးကိုအဲ့ဒါခြေဆုံးကောင်းဆုံးအသားကြားအကျော်ကြားအယိုးကြားအရည်ကြားကိုဒါညံတိဥသောလက်သွင်းပြီးတော့တောင်းလျှောက်တတ်တဘာဝကိုရှုရအဲ့လိုရပြီဆိုရင်နောက်တစ်လုံးပြောင်းမယ်မာကျန်လေး မာကြံလေးပေါ့လေးမှုသဘောလေးကိုရှုကျင်တော့ခုနခန္ဓာကိုယ်တဏှာလေးကိုလက်ကလေးနဲ့ဥမာဆိုကြပါစို့တင်ဝင်ထက်ဝက်ဖွဲ့ခွေထိုင်းနေတဲ့ဆိုတော့ကောင်တယောက်ဖြစ်ရင်အဲမိမိကဒီထိုင်းနေတဲ့ထက်ဝက်ဖွဲ့ခွေထိုင်းလိုက်အချိန်မှာမိမိရဲ့ပေါင်လိုနေရာမျိုးလေးကိုအပေါ်လက်ကလေးနဲ့ဖိကြည့်လိုက်ဖိကြည့်လိုက်လို့ချင်းအဲ့မှာလေးနေတဲ့သဘောလေးသွားပြီးတော့တွေ့တယ်လေးနေတဲ့သဘောလေးတွေ့ရင်အဲလေးတဲ့သဘောလေးထင်ရှားတဲ့နေရာကစပြီးလေးတယ်လေးတယ်လေးတယ်လေးတယ်ဒီလိုမျိုးလေးရှုအဲ့လိုလေးတယ်လေးတယ်ရှုလို့လေးမှုလေးထင်ရှားရင်အဲထင်ရှားတဲ့ဥမာ ဟိုဒူကောင်းထိတ်ကလေးဆိုဒူကောင်းထိတ်ကလေးဖိထားရင်အဲ့နေရာလေးကထင်ရှားဆိုအဲ့နေရာလေးကစပြီးလေးတယ်လေးတယ်တောက်ကြောက်ကလေးရှူလာအတပြေးပြေးနဲ့ခန္ဓာကိုယ်အဲ့ဒါတခါလေးခြေဆုံးကောင်းဆုံးရှူပြီးတော့အသားကြားအကျော်ကြားအယိုးကြားအရေကြားမှာညံတိဟုသောလက်သွင်းပြီးဘယ်နေရာကြည့်လိုက်ကြည့်လိုက်ဒီလေးမှုသဘောလေးကိုဒါဒီနေရှားရရအောင်ရှူပါအကျိုးတဲ့ကောင်မှလည်းခုနပြောသလိုပေါ့ဒါအခုဒါဒူးကောင်းလို့နေရာမျိုးလက်ကိနဲ့ဖိကြည့်တာကိုဒါကိုကအာရုံလေးယူတာ အဲ့လိုမဟုတ်ရင်ခုလိုပဲထိုင်းနေတဲ့အခါမှာတင်မနေရာလေးကိုအောင်စိုက်ရှုကြည့်တာအဲ့နေရာလေးကလေးနေတတ်လေးလေးလေးဖြစ်နေတယ်ဘာလို့ဆိုအပေါ်ကခန္ဓာဝိတ်ကလေးရှိတာခန္ဓာကိုယ်ဒီအလေးချိန်လေးရှိတဲ့အခါတင်မလိုနေရာမျိုးလေးကလေးလေးလေးသွားပြီးတော့ညံထဲမှာထင်ရှားတယ်အဲ့လိုထင်ရှားတယ်အဲ့လိုထင်ရှားတဲ့နေရာလေးကပဲလေးတာလေးကိုစားပြီးရှုလေးတယ်လေးတယ်လေးတယ်လေးတယ်နဲ့ဒီသဘာဝလက္ခဏာလေးကိုပဲညံနဲ့တရားဆောင်လေးကပ်ပြီးတော့ရှုနေတာအဲ့လိုရှုနေလိုက်လို့ရှိရင်တပြေးပြေးနဲ့လေးမှုလေးထင်ရှားလာရင်ခန္ဓာကိုယ်ကခြေဆုံးကောင်းဆုံးအသားကြားအကြောကြားအယိုးကြား အရေးကြမှာတကားတဲ့ဉာဏ်လေးဥသောလက်သွင်းဘယ်နေရာကြည့်တယ်ကြည့်တာအဲ့လေးမှုသဘောလေးထင်ရှားအောင်ရှိရတယ်အရပြီဆိုရင်ခုနလိုပြန်ပေါင်းပြီးတော့ကတုံးမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောလေးလုံးလေးလုံးကိုအဲ့တော့ဗာလဲဆိုတော့အရိယာဘုတ်ဆက်အောင်လို့တော့ကြော်ရွှဲသွားတဲ့အခါထိုင်တဲ့အခါလျောင်းတဲ့အခါတော့ရှောင်းမှရက်တဲ့အခါအရိယာဘုတ်၄ပါးလုံးမှာဒီဓာတ်သဘော၄မျိုးပေါ့တုံးမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောရှိပါတယ် ရပြီဆိုလို့ရှိရင်အဲ့ပထဝီဓာတ်ကနောက်ထပ်ဉာဏ်နဲ့ပေါ့ဒါစัญญင်ဘက်တသဘောတရား၃မျိုးထပ်ရှိရတယ်မာကျန်လေးပြီးတော့ပြော့မှုသဘောလေးရှိရတယ်အဲ့တော့ပြော့မှုသဘောလေးပြော့ခြင်းနဲ့ဆိုလို့ရှိရင်တော့ပြော့မှုသဘောကတော့ဦးဇင်းတို့ဒီဥမာအနှွင်းနဲ့ပေါ့ဥမာတနေရာပေါ့ဟိုပဇောင်းလိုနေရာမျိုးလေးကိုရှာလေးနဲ့နှမ်းပြီးထိုးကြည့်တယ်ထိုးကြည့်လိုက်လို့ရှိရင်ဘာဖြစ်မလို့အဲ့ဒီမှာပြော့နေတာလေးသွားပြီးတော့တွေ့အဲ့လိုတွေ့လို့ရှိရင်လည်းအဲ့ပြော့တဲ့နေရာလေးက ဆိုလိုကအောင်ကျွန်တော်တရားထိုင်နေချိန်ဆိုတော့လက်ကလည်းလှုပ်လို့နောက်ဆိုလက်ကလေးနဲ့ကိုပြော့တဲ့တနေရာလေးပေါ့ဒါထိုးကြည့်တယ်တူချင်းဒါပြုတ်မှုတယ်သို့သောမိမိကတရားထိုင်နေတဲ့အခါကျတော့ကောင်းတာတော့ဒီရှားလေးနဲ့မှပဇောင်တနေရာမျိုးလေးကိုလှမ်းထိုးရင်ဒါပြုတ်မှုထင်ရှားတာပေါ့နော်ထိုးကြည့်တယ်ဒီလိုပြောတာပါသို့သောဘယ်နေရာဖြစ်ဖြစ်ခန္ဓာကိုယ်ထင်ရှားတဲ့နေရာကစပြီးရှုရပါအဲ့တော့တရားထိုင်နေပြီဆိုရင်တော့ပြောမှုသဘောလေးလိုချင်တယ်ဆိုတော့သောသောကပြောသလိုပေါ့ရှားလေးနဲ့ပဇောင်တနေရာလေးလှမ်းထိုးခြင်းဒါပဲပဇောင်အတွင်းပိုင်းတနေရာလေးဒီတာပြော့နေမှာပဲ အဲပြောလို့ရင်အဲပြောမှုထင်ရှားနေရာလေးကနေပြောတယ်ပြောတယ်ပြောတယ်ပြောတယ်တောက်ကြောက်ကလေးဒါဒီတဘာဝလက္ခဏာလေးကိုဉာဏ်နဲ့ကပ်ပြီးတော့ဒါမှတ်သားပြီးတော့သုံးသပ်ဆုံးဖြတ်နေရတာပြောတယ်ပြောတယ်ပြောတယ်ပြောတယ်အဲဆိုလို့ချင်းတပြေးပြေးနဲ့ပြောမှုလေးကထင်ရှားလာပြီအဲထင်ရှားလာပြီဆိုဘာလို့ရတော့တပြေးပြေးနဲ့အဲပြောမှုလေးကိုဒါဒီခံရင်းတနေရာကနေပြီးတော့အထဲဥကောင်းပိုင်းအကုန်လုံးပြီးတော့ခန္ဓာကိုယ်အကောဘောပိုင်းခန္ဓာကိုယ်အလဲပိုင်းခန္ဓာကိုယ်အောက်ပိုင်းဟိုးခြေဆုံးကောင်းဆုံး ဒါပြောတယ်ပြောတယ်ပြောတယ်ပြောတယ်ဒါအောင်ရှောက်ရှုရှုလို့ရှိရင်ဘာဖြစ်သွားမလို့အခဏကိုခြေသုံးကောင်းဆုံးအလားအသားကြအကျော်ကြယူကြအရေးကြဘယ်နေရာကိုကြည်လိုက်ကြည်လိုက်အဲဒါခါလေပြောမှုသဘောလေးထင်ရှားအဲပြောမှုသဘောလေးထင်ရှားသွားပြီဆိုနောက်တစ်လုံးပြောင်းရှုပေါ့ပြန်ပေါင်းရှုရင်တွမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောဟောရပြီဆိုလို့ရှိရင်နောက်တစ်ခါပြော့ပြီးတော့ချောချောမှုသဘောလေးရှုအဲချောမှုသဘောလေးကိုရှုတဲ့အခါကျဘယ်နေရာရှုရမလို့ဆိုတော့ကောင်းတာတော့ခုနလိုပေါ့ အဲဒီနှုတ်ခမ်းလေးကိုသရွေးလေးစွတ်တာနှုတ်ခမ်းလေးကိုသရွေးလေးစွတ်ပြီးတော့ရှာလေးနဲ့အဲနှုတ်ခမ်းလေးသရွေးစွတ်ထားတဲ့နှုတ်ခမ်းလေးပေါ်ကိုရှာရှာလေးနဲ့တက်ကြည့်တာတက်ကြည့်လိုက်လို့ရှိရင်အမှချောနေတာတွေ့ပါဘောနော်ချောနေတာဆိုတော့သရွေးလေးတုတ်ထားတဲ့အတွက်ကြောင့်သရွေးလေးစွတ်တာတော့ချောနေအချောမှုသဘောလေးတွေ့လို့ရှိရင်အဲ့ဒါလေးကစပြီးအဲ့နေရာလေးကချောတယ်ချောတယ်ချောတယ်ဒါအောင်ရှောင်ရှုအဲရှုလိုက်လို့ရှိရင်လည်းသူကဘာဖြစ်မလို့တကားတဲ့အဲ့ဒါဟိုချောမှုတင်ရနေရာအခြေဆုံးကောင်းဆုံးပေါ့လေအဲ့ဒါအသားကြအကျော်ကြအယူကြ အရေးကြမှာအဲ့ဒါဉာဏ်တိဟုသောလက်သွင်းပြီးဘယ်နေရာကြည့်ရကြည့်ရခန္ဓာကိုယ်ဘယ်နေရာကြည့်ရကြချောမှုပေါ်လို့ဆိုတာဉာဏ်ထဲမှာဟိုတက်ဝင်နေအောင်ဉာဏ်နဲ့ကတ်ဆောင်ပြီးရှေ့ရှုသုံးတက်ပြီးသုံးဖြတ်ပြီးတော့ပွားများနေရတာချောတယ်ချောတယ်အဲ့လိုရပြီဆိုရင်တခါတည်းလာဘာလို့ရမလို့ချောပြော့ချောပေါ့ပေါ့မှုသဘောပေါ့မှုသဘောလေးကိုယူကျင်နေဆိုရင်ခုနလက်မကိုတရားထိုင်နေတဲ့လက်ကလေးရှိတယ်ပေါ့ပေါင်ပေါ်ပေါ့ ခြေထောက်ပေါ်လက်ကလေးတင်တာအဲလက်ကလေးကိုမြှောက်ကြည့်မြှောက်ကြည့်လိုက်လို့ရှိရင်ဒါပေါ့သို့မဟုတ်လည်းလက်ညှိုးလေးတစ်ချောင်းကိုပဲမြှောက်မြှောက်ကြည့်လိုက်လို့ရှိရင်သူပေါ့ပေါ်လို့ရှိရင်အဲပုံမှုသဘောလေးထင်ရှားတဲ့နေရာလေးကသာပေါ်လေပေါ်လေပေါ်လေတော့လျှောက်စုသွားလို့ရှိရင်ပုံမှုသဘောလေးထင်ရှားတာအဲပုံမှုသဘောထင်ရှားတဲ့နေရာကနေခန္ဓာကိုယ်ခြေသုံးကောင်းဆုံးပေါ်တယ်ပေါ့အဲ့တော့အဲ့ဒီနေရာလေးမှာဒါရှုပြီးဆိုညံလေးနဲ့ပေါ့စဉ်းရင်းပြီးမိမိခန္ဓာကိုယ်မှာရှိတဲ့တကယ်အရှိတရား ဒီတတ်တဘာဝတွေကတကယ်တဘာဝလက္ခဏာလေးပေါ်တယ်ဆိုရယ်ပေါ်တယ်ပေါ်တယ်အင်မတန်အဲ့အချိန်လေးမှာလေစိတ်ကအေးချမ်းနေအဲ့လိုယူရအဲ့တော့ပေါ်တယ်ပေါ်တယ်ပေါ်တယ်ပေါ်တယ်တောက်လျှောက်လေးယူရခဏကိုအသားကြကြောကြအယိုးကြအရေးကြဘယ်နေရာကြည့်လိုက်ကြည့်လိုက်အဲ့ပေါ်မှုသဘောလေးထင်ရှားအောင်ယူရအရပြီဆိုလို့ရှိရင်ဒါဦးဇင်းတို့ပြန်ပြီးတော့တိုးမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောကြောမှုသဘော ပြောမှုသဘောချောမှုသဘောပေါ့မှုသဘောဆိုပြီးတစ်လုံးလေးရှိပါရပြီဆိုရင်နောက်တစ်လုံးတိုးရတယ်အဲဒါတော့ဘာတိုးမလဲဆိုတော့ဦးဇင်းတို့ပထဝီပြီးတော့အာဘောအဲအာဘောတက်ကိုခဏထားခဲ့ရတယ်သူကနည်းနည်းလေးခက်တယ်ဆိုတော့အဲ့တော့ဘာသွားမလဲဆိုတော့တေဇောတက်ကိုကြောသွားလိုက်တေဇောတက်ကပူမှုသဘောအေးမှုသဘောအဲ့တော့ပူမှုသဘောလေးကိုရှုကျင်နေဆိုရင်တော့ဦးဇင်းတို့ကလို့တရားထိုင်နေတယ်ပေါ့တရားထိုင်နေတဲ့ကောင်မှလက်နှစ်ခုထပ်ထားအဲ့လက်နှစ်ခုထပ်ထားတဲ့နေရာလေးမှာဒါပူးနေတတ်တယ်များသောအားဖြင့်ခန္ဓာကိုယ်လေးကကိုယ်ငွေလေးရှိတော့ပူးနေတတ်တယ် သို့မဟုတ်လက်တင်ထားတဲ့ဥမာခြေထောက်တနေရာလေးဒီကူးနေတတ်တာအဲ့နေရာလေးကိုအောင်ယူယူပြီးတော့ပူမူသဘောလေးကိုယူလိုက်ပူတယ်မူတယ်မူတယ်တပြေးပြေနဲ့အဲ့ပူမူသဘောလေးတင်ကြလာတင်ကြလာလို့ချင်းဘာလို့ရတော့အဲ့ပူမူသဘောလေးကိုခုနပြောတဲ့ခြေသုံးကောင်းဆုံးအသားကြအကြောကြအယိုကြအီကြဘယ်နေရာပဲကြည်တယ်ကြည်တယ်ညံတိဟုသောလက်သွင်းပြီးယူပွားသုံးသက်ဆုံးဖြတ်နေတဲ့အခါတကားတဲ့ပူမူသဘောလေးကထင်ရှား အဲဆိုလိုက်ဘုံမှုသဘောလေးကိုဒါတော့ရောက်ရှုရပြီဆိုရင်ခုနတွန်းမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောပုံမှုသဘောပြီးတော့ပူမှုသဘောတို့တွေတက်ကတက်ကပြန်ရှုကဲရပြီဆိုရင်ဒါနောက်တစ်လုံးပြောင်းပူပြီးတော့အေးပေါ့ပူမှုသဘောအေးမှုသဘောပူအေးဆိုတော့အေးမှုသဘောရှုခြင်းလို့ရှိရင်တော့ဦးဇင်းတို့နာသီဝနာသီဝတက်နှုတ်ခမ်းပြနေအောင်လောက်ခေကိုတတိလေးကတ်ကတ်တာပြီးတော့တက်ကိုရှုသွင်းတဲ့အခါမှာအဲဝင်လေဖြစ်တဲ့အခိုက်အတန့်ကိုတတိထားကြည့် ဝင်လေထွက်တဲ့ဝင်လေဖြစ်တဲ့ခိုင်ကလေးမှာဆိုအဲ့နာသီဝသုံးပုံအဲ့အထက်နောက်ကများတနေရာလေးမှာလားအီးကလေးအီးကလေးဖြစ်သွားအဒါတိတာတေသောတတ်ကအီးမှုသဘောပါပဲအဲ့တော့အေးမလဲဆိုရင်အဲ့အေးအေးလေးဆိုတဲ့ဟာလေးကိုတောက်လျှောက်ရှူရအေးမှုသဘောအေးမှုသဘောတောက်လျှောက်ရှူခဏကိုခြေသုံးကောင်းဆုံးဒါကြကြောကြအယူကြအရေးကြဉာဏ်တည်းဥသောလက်သွင်းပြီးတော့သုံးသပ်ပြီးတော့ဉာဏ်နဲ့တော့ဆုံးဖြတ်ပြီးတော့ရှူပွားသုံးသပ်နေပြီးတော့အဲ့ဒါအေးတယ်အေးတယ် အဲ့တော့ကြောင့်မလို့ဦးဇင်းတို့ဒီညာလေးမှာဒါအာနာပါနတော့တတိပေးကြတာလေးဒါဒီညာမှာအကျုံးဝင်လာတာအာနာပါနတော့ကြောင့်မလို့ဦးဇင်းတို့ဝင်လင်တွက်လေးကိုရှုပွားသုံးတဲ့ပုဂ္ဂိုလ်အဲ့ဝင်လင်တွက်လေးကဒီနာတိဝဒနှုတ်ပြန်ပြာကိုလာလာပြီးထိတဲ့အခါမှာသွားပြီးတော့သူကအဲ့ဝင်လင်တက်လေးလေးလာလာထိထိနေအောင်တိုးတိုးနေအောင်သွားပြီးတိုးတယ်တိုးတယ်တုံးတယ်တုံးတယ်လို့သွားရှုမိပြန်တယ်သူကတက်ကမထမ်းပဲဂျိုင်သွားအာနာပါနမဟုတ်တော့နောက်လာခုနလိုပေါ့ဝင်လေလေးကအေးကလေးအေးကလေးဖြစ်သွားသူ့မဟုတ်ပြန်ပြီးတော့ထွက်ဟိုထွက်လေခေါ်တာပေါ့ပြန်မှုတ်ထုတ်လိုက်တဲ့အခါမှာ ခန္ဓာကိုယ်တွေကနေဝင်လေလေးကပြန်ထွက်သွားတဲ့အခါမှာအဲ့တနေရာလေးမှာသွားကြနွေးကလေးနွေးကလေးဖြစ်တယ်အဲ့လေးကိုလည်းတချို့ကသွားသွားပြီးအာရုံရောက်တယ်ဒါကြောင့်မလို့ဦးဇင်းတို့ယောဂီတွေကဒီကလေးမှလာလျှောက်တယ်ဝင်လေထွက်လေတွေကိုမှတ်နေအေးနေတာပဲဗျာနာသီဝလေးမှာဒီလိုပြောတယ်တို့ကြလည်းအဲ့မှာနွေးကလေးနွေးကလေးလေးတော့တည်နေတယ်ဒီလိုလာလာပြောတတ်တာပေါ့နော်လာလာလျှောက်တတ်တယ်လျှောက်ရင်တော့ဦးဇင်းတို့ဒါတတိပေးရတယ်အဲ့ဒီခုနအေးမှုသဘောပုံမှုသဘောဒါတွေကိုလိုက်ပြီးတော့ဟိုမစင်ញင်ပါနဲ့တတ်နိုင်သလောက်ဟိုသူ့ကိုသူ ignore လုပ်တာပေါ့နော်နှလုံးမသွင်းနဲ့ အဲနှလုံးမသွင်းမနဲ့မိမိရဲ့ဒီဝင်လေထွက်လေဆိုတဲ့ဒီပြဉ္ညာကလေးကိုပဲအာရုံပြုပါဒါလိုပြန်ပြန်ပြီးတော့ဦးဇင်းတို့သတိပေးရတယ်အကြောင်းကတော့သူကဓာတိတက္ကမထန်လမ်းပဲအဲဒီအာနာပါနလမ်းမဟုတ်ဘူးဒါကိုယောဂီကနားလေရတယ်ကောင်းပြီတကူမိမိတို့ကဦးဇင်းတို့ဒီတက္ကမထန်ကြောင်းပြောတော့အဲ့ဒါတေသောတက်ကပူမှုအေးမှုသဘောလေးကိုရှုကြည့်တာဒီလိုမျိုးပေါ့နော်အေးမှုသဘောလေးကိုရှုကြည့်ရင်ဒါဝင်လေလေးကို နာသီဝအထက်နှုတ်ကများတနေရာမှာသတိပေးစာအသက်ရှူသွင်းတဲ့အခါမှာအဲ့မှာအေးအေးသွားတာလေးကိုကြည့်ပြီးတော့ဒါအေးမှုသဘောရှိလို့ရတယ်။နောက်တစ်ချက်ကတော့ဦးဇင်းတို့ခုလိုပေါ့ရိုးရိုးထိုင်းနေတဲ့အခါမှာဒီမှဒီနားပေါ့နော်ဦးဇင်းတို့ဒီနားနေရာလေးကိုနားနေရာလေးကြအများသောအားဖြင့်အေးနေတယ်။ဘာလို့လဲဆိုတော့ဦးဇင်းတို့ဒီကလေးအပူကင်ပြီးလို့ရှိရင်ပြက်ကလေးမတင်မပဲပူသွားရင်ဘာလို့ရတော့နားလေးကိုပင်ပြီးဆွေးရဘာလို့ဒီနေရာလေးကအေးနေတာ။သူကသလွင်းကတော့ဟိုတကယ်လို့စိပညာရတော့ပူသိမလားမသိဘူးဦးဇင်းတို့ဒီကကသူကကန္နာကိုနဲ့ဒီ ဟိုခန္ဓာကိုယ်ကိုငွေ့ပေါ့ရောက်တဲ့နေရာမှာသူကဒီနေရာအယောင်နေတာနေတဲ့ခါအဲ့ညံဖြစ်အေးအေးအေးနေအဲ့လေးကိုကိုင်းသုံးသက်ကြည့်လို့လည်းရတယ်သုံးမဟုတ်လို့ရှိတယ်ခုနပြောသလိုပေါ့ဒီအပြင်ကလေလေးတခါလေးမှာမပန်ကလေးပဲဖြစ်ဖြစ်ပရင်ပေါက်ဖွင့်တာလို့ပရင်ပေါက်လေးပဲဖြစ်ဒါမျိုးလေးအတိုးနေတတ်တာရှိတာရှိတဲ့အခါကျတော့အဲ့ဒါလေးကိုဒါကိုကဟိုတရားထိုင်နေတဲ့ကိုယ်ခန္ဓာကိုယ်အေးတဲ့နေရာလေးကိုအောင်ပြုလိုက်လို့ရှိရင်လေးလေးတိုးလိုက်လို့ရှိတယ်တိုးတဲ့နေရာလေးကအေးအေးသွားတာအဲ့နေရာလေးကစပြီးတော့ဒါအေးမှုသဘောရှိလို့ရတာ ရပြီဆိုရင်ခုနပြောသလိုပေါ့ဒါဒါတေသောဓာတ်ကပုံမှုသဘောလည်းရပြီအေးမှုသဘောလည်းရပြီဆိုရင်အလားခုနဝါယောဓာတ်ကတွုံးမှုသဘောကနေစပြီးတွုံးနေတွုံးမှုသဘောပြီးတော့ပထဝီဓာတ်ကမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြုတ်မှုသဘောချောမှုသဘောပေါ့မှုသဘောပြီးတော့တေသောဓာတ်ကပုံမှုသဘောအေးမှုသဘောဒါလေးကိုတခါလေးခြေဆုံးကောင်းဆုံးဒါရှုပွားသုံးသပ်နေရအရိယာဘုံ၄ပါးလုံးသုံးသပ်နေရရပြီရပြီဆိုရင်တော့နောက်တစ်လုံးတိုးတိုးတဲ့အခါကျတော့ခဏဦးဇင်းတို့ ဒီဝါရောတက်မှာပဲခုနတွန်းတယ်ဆိုတော့နောက်တက်တစ်ခုကြီးသွားတွန်းမှုသဘောထောက်တွန်းဆိုတဲ့ဆိုတော့ထောက်ကံမှုသဘောလေးတစ်ခုကြံနေသေးတယ်အဲထောက်မှုသဘောလေးဆိုတာကတော့ဦးဇင်းတို့ဘယ်လိုစင်ကျင်ရလဲဆိုတဲ့အခါကျတော့ဒီဦးဇင်းတို့ခန္ဓာကိုယ်ပေါ့ခန္ဓာကိုယ်ကဒီဝါရောတက်ကထောက်ကန်ထားလို့တော့ခုလိုပေါ့ဦးဇင်းတို့မှာထိုင်နေဆိုရင်ထိုင်နေအတိုင်းလေးရှိတယ်အကယ်၍ဝါရောတက်တောင်မရှိခဲ့ရင်ပေါ့ဦးဇင်းတို့ဘူစီပေါင်းကြည့်ပေါ့ဘူစီပေါင်းဒီ လေထိုးလိုက်လို့ရှိရင်သူ့ဘာသူပုံစံလေးအတိုင်းထွက်သွားတာဘာလို့ဝါယောတက်ကအောက်ကနေပြီးတော့သူကထောက်ပေးထားလိုက်လို့ပေါ့ထောက်ကံပေးထားတဲ့အတွက်ကြောင့်သူကအဲ့တိုင်းလေးနေတာအဲ့လိုမို့လို့ရှိရင်ဒီကလည်းဟိုလေမြန်းထုတ်လိုက်လို့ရှိရင်ဝါယောတက်ထွက်လို့ရှိရင်ဓာချက်ကြီးဖြစ်အဲ့လိုပဲဦးဇင်းတို့ကဒီခန္ဓာကိုယ်ကြီးဒီယုတ်ကလအမုံလေးနဲ့ဖွဲ့စည်းထားတာဒီဝါယောတက်က ထောက်မထားလို့ရှိရင်သူကဒီကလည်းကြက်ပြားကြီးပုံစံမဲ့သွားပေါ့နော်ဟိုကြက်ပြားကြီးဖြစ်သွားဖြစ်တယ်အခုလိုချစ်လေကောင်းကားနဲ့မမတ်ကလေးနေနိုင်မှာမဟုတ်ဒါဝါယောတက်ကထောက်မှုသဘောပေါ့နော်ထောက်ထားတဲ့သဘောလေး အဲ့ဒါလေးကိုအာရုံယူပြီးတော့ဒါရှုမယ်ဆိုလို့ရှိရင်ရှုလို့ရတယ်အဲနောက်တစ်ခုကတော့ဟိုထင်ရှားတဲ့တစ်ခုကတော့သူကတွုံးမှုနဲ့စန့်ကျင်ဘက်တွေနည်းနည်းရှုရအဲ့တော့ဦးဇင်းတို့ခန္ဓာကိုယ်လေးကိုသူတို့ဘယ်ညာရင်းကြည့်ပေါ့ဘယ်ညာရင်းကြည့်ဒါဒီတာတွုံးမှုသဘောပေါ့ဝါယောတကရဲ့တွုံးမှုသဘောကြောင့်ဘယ်ညာလေးကဒါရင်းနေတယ်အဲရင်းနေတာလေးကိုတခါတည်းဒီလိန်ရင်းနေတဲ့ဘက်ကလေးကိုလဲပြိုကြမသွားအောင်ရင်းနေတဲ့ဘက်ကလေးကိုလဲပြိုကြမသွားအောင်ဒီဝါယောတကပြန်ပြီးတော့ထောက်ပေးထားတယ်ဝါယောတကမထောက်လို့ရှိရင် तू ကရင်းရင်းတဲ့ဘက်ကို तू ကဣကြသွားမှာပေါ့နော်အဲ့ဒါဒီဝါယောတကရဲ့ဒါထောက်ကံသဘောလေးပဲ အဲ့လေးကိုအဲ့လိုအာယုံကြည့်ရအာယုံယူယူရတယ်အဲ့တော့ဦးဇင်းတို့ဒါလည်းယောဂီတွေကိုသတိပေးရတယ်ကိုကတခါလေးမှတချို့ကတရားကလည်းဟိုကြာကြာလေးထိုင်အောင်တခါလေးအဲ့ရိမ့်နေတာကတောက်လျှောက်ရိမ့်နေတော့တော့ဟိုဓာတ်ကဟိုဓာတ်သဘောတရားထင်ရှားအောင်ရိမ့်နေပါအဲ့တော့တခါလေးကြာကြာလေးနေတော့သတိပေးရပါဘူးကိုညံနဲ့ထင်ရှားရုံတော့ပဲလုပ်ပါအများကြီးတော့မလုပ်ပါဒါတော့အဲ့လိုမျိုးအများကြီးရိမ့်နေတော့လည်းမဖြစ်ဘူးပေါ့လေကိုညံလေးနဲ့ထင်ရှားရုံလေးရိမ့်ကြည့်လားရိမ့်ကြည့်တိုင်းလဲပြိုကြမလို့ပြန်ပြီးတော့ဝါရောဓာတ်ကလေးကထောက်ပေးထားတယ်ဒီလိုမျိုးလေးပေါ့နော်အရင်ကြည်လား အဲရင်းကြီးတဲ့အခါမှာလဲပြုံကြသွားဝါယောဓာတ်ကလေးကထောက်ပြီးတာအဲထောက်မှုသဘောလေးကိုညံထဲမှာထင်ကြအောင်ကြည့်ပြီးအဲထောက်တယ်ထောက်တယ်ထောက်တယ်ထောက်ကန်တယ်ထောက်ကန်တယ်ပေါ့နော်ဒီလိုလေးမှတ်ရရပြီဆိုခုနပြောတဲ့ခြေသိုးကောင်းဆုံးအသားကြအကျော်ကြအယိုးကြအရေးကြအညံတိဟုသောလက်တွင်းပြီးအဲထောက်ကန်မှုသဘောလေးကိုရပြီဆိုရင်ဒါဦးဇင်းတို့ဒါ၁၀လုံးရသွားပြီဒါအာဘောဒီဝါယောဓာတ်ကနှလုံးဖြစ်တဲ့သုံးမှုသဘောထောက်မှုသဘောပရဝိဓာတ်က6လုံးမာကျန်လေးပျော်ချောပေါ့ တေသောဓာတ်ကနှလုံးပူမှုအေးမှုအဲ့ဒါအစဉ်တိုင်းကိုရှုခဲ့တဲ့အတိုင်းပဲတွန်းမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောပူမှုသဘောအေးမှုသဘောထောက်ကန်မှုသဘောဆိုပြီးတော့အဲဒီလိုမျိုးစေလုံးစေလုံးပြန်ရှုရပြီဆိုရင်နောက်ဆုံးပဲသွားမလဲခုနပြောတဲ့အာဘောဓာတ်ကြံခဲ့တယ်ဟိုအာဘောဓာတ်ကိုပြန်ရှုရအဲ့တော့အာဘောဓာတ်ဒီတော့ယူစည်းဖွဲ့စည်းပဲနှမျိုးရှိတယ်အဲ့တော့ယူစည်းပေါ့ယူစည်းကိုရှုခြင်းတော့သူကခုနဦးဇင်းတို့ ဟိုခံတွင်းရှိတာပေါ့နော်ခံတွင်းရှိအဲဒီခံတွင်းထဲမှာအဲတရေရှိတော့တရေကယူစီးနေတဲ့သဘောရှိတယ်အဲဒီတရေလေးပေါ့တို့တပြင်းတော့ဒကာကြီးဒကမကြီးတွေဟိုမှာစိတ်ပြီးတော့ဟိုမပြုလို့ရှင်အချင်းလေးကိုအာုံပြုလိုက်ဟုတ်ပါခုချိန်ဆိုဦးဇင်းတို့ဗမာပြည်မှာတော့တရေကင်းတို့အဲမယန်းသီးတို့ပေါ်ကားသားပြီးတော့အဲ့ဒါလေးအာုံပြုဒီကလေးပါဇက်ထဲမှာဗာလေးတွေကျွဲလာတရေလေးတွေဒီကလေးပြေးလာတာပဲဟုတ်ပါလားအဲဒကာကြီးဒကမကြီးတွေအဲ့ဒါဟိုဒကာလေးမှာဟို တရေကြအောင်ပြောတာပေါ့နော်ဗမာပြည်မှာကိုချိန်ဆိုငပိရည်လေးကောင်းကောင်းနဲ့တခါလေတရေကင်းလေးကိုတို့မပြည့်တဲ့လေတခါလေမယန်းသေးလေးကိုထောင်းပြောရှင်ပြုံးရှင်ပြုံးနေတော့တရေလေးတွေစိုးမလာဘူးလားအဲ့လိုပေါ့အဲ့အဲ့အဲ့တော့အခါကြလို့ရှိရင်သူကဟိုအဲ့လိုမျိုးအာယုံယူလိုက်လို့ရှိရင်ဟိုဥပဒေခန်းတွင်းထဲမှာခုနတရေလေးတွေဆိုယူစီလာတာယူစီလာရင်အဲ့ဒါကိုလှမ်းအောင်ယူတယ်ယူစီမှုသဘောထင်ရှားတာပေါ့နော်ယူစီမှုသဘောလေးထင်ရှားတယ် အဲလိုမှမဟုတ်လို့ရှိနေဟိုကရေမြတ်32ခုထာတာဟိုတုန်းကဒီသမထကမ္မထံပိုင်းစကားစကားဒီအာနာပါနာပြီးလို့32ခုထာတာရှုဘူးတဲ့သူတော်ကောင်းဖြစ်ရင်တော့ဒီမှာတွေးလို့လို့ပေါ့ဒီကုထာတာမျိုးကိုအောင်ယူနေတွေးရဲ့စီးစင်းနေမှုယူစည်းနေမှုသဘောလေးကိုတွေးသို့မဟုတ်ကျင်ငယ်ပေါ့အကျင်ငယ်ဆိုတဲ့ကုထာတာကိုကျွမ်းကျင်နေရှုတတ်ထားတဲ့သူတော်ကောင်းဖြစ်ရင်အကျင်ငယ်ဒီစီးရင်ရှိတဲ့နေရာလမ်းပြီးကြည့်လိုက်လို့ရှိရင်အဲ့မှာသူ့ရဲ့ယူစည်းနေမှုသဘောလေးထင်ရှားတာပေါ့နော် အဲထင်ရှားရင်တော့အဲထင်ရှားတဲ့နေရာလေးကစပြီးတော့ယူစည်းမှုသဘောလေးကိုကောင်းကြောက်တာယူစည်းမှုယူစည်းမှုအေးစည်းမှုဖွဲ့လို့ဒီတခါလည်းခန္ဓာကိုယ်တစ်ခုလုံးမှာယူစည်းနေတာသွားပြီးတော့ညံထဲမှာထင်ရှားအဲထင်ရှားလို့ရှင်လည်းခုနပြောတဲ့နေရာတိုင်းပေါ့လေဒီဟိုဓာတ်ကြီးလေးပါဆိုတာခန္ဓာကိုယ်အနှံ့ပြားမှာတောက်ကြောက်အကုန်ရှိရှိနေတဲ့အတွက်ကြောင့်အဲစပြီးတော့ဥမာခံတွင်းဆိုခံတွင်းနေရာစရှိပါပြီမယ်ဒီတနေရာလေးတင်ဒီအဘောဓာတ်ကရှိတာမဟုတ်ဘူးခန္ဓာကိုယ်တစ်ခုလုံးကိုတောက်ကြောက်ရှိတဲ့အတွက်ကြောင့် အဲယုံကြည်မှုလေးကိုတော့ကြောက်ယုံကြည်တယ်ယုံကြည်တယ်ယုံကြည်မှုယုံကြည်မှုယုံကြည်မှုလို့ဖော်ပြနေဟလားနေရာတိုင်းမှာပေါ့အသားကြကြောကြအယူကြအရေးကြဘယ်နေရာကြည်တာကြည်တာညာတိဥသောလက်နဲ့သာသုံးသပ်နေရယုံကြည်မှုသဘောလေးကထင်ရှားတာထင်ရှားတာရင်ဘာလို့ ਆ လို့ပြန်ပြီးတော့ဟိုနောက်တစ်ခုပြန်ရှုပေါ့သူကတော့ဖွဲ့စည်းမှုသဘောအဲ့တော့ဦးဇင်းတို့ဒါလေးတွေကသင်ပြရတာကဒါသဘောတရားတွေကတကယ်တော့ဟိုခုနပထဝီဆိုပထဝီမှာ သဘောတရားတစ်ခုတင်ကြလဲတကယ်တော့ရတယ်သို့တော့ဒီမှာဟောနေရခြင်းကသူကဘာကြောင့်လုံးလို့နေတဲ့အခါကျတော့ဟုတ်လားတတ်သဘောတရားတွေလည်းညီမျှစေချင်တာအကြောင်းတစ်ခုပေါ့အကြောင်းမလို့ဒီလိုဟိုဒီ12မျိုးလုံးကိုဆရာတော်ကလည်းသင်ပေးနေဖြစ်တာပေါ့ဒါစာပေမှာလာတဲ့အတိုင်းအကြောင်းကတော့ခုနယူစည်းမှုကိုခုနပုံမှုအိမ်မှုလည်းအတူတူပါပဲဦးဇင်းတို့ဒီနေရာမှာဟိုယူစည်းမှုလေးကိုပြန်ပြောယူစည်းမှုကိုပဲယောဂီတယောက်ကတခါတည်းတစ်တိုင်းမြတ်မှတ်ရှိပြီးခန္ဓာကိုယ်ကခုနတပြည့်ပြည့်နဲ့ယူစည်းမှုကထင်ရှားလာရင်တချို့နည်းနည်းလေးပေါ့ဟိုစိတ်လဲဟို နည်းနည်းလေးဟိုတင်ငင်တက်တယ်စိတ်ဓာတ်နှုတ်နေတဲ့ပုံကိုဆိုတော့ကြောက်ကိုသွားတက်ကြောက်သွားဆိုတော့ခန္ဓာကိုယ်ကြည့်လိုက်လို့ချင်းတကားတဲ့ယူစည်းနေတာတောက်လျှောက်တွေ့ရယူစည်းနေတဲ့သဘောကြီးတွေ့တဲ့ခါကျတကားတဲ့မယမနာယူစည်းနေတယ်ဆိုအဲ့ဒါတွေ့ရင်တကားတဲ့လူကတုံလှုပ်လာနော်တုံလှုပ်သွားတက်အဲ့လိုမျိုးကြသူကဘာပြန်ဆိုသူနဲ့စက်ညင်ပဲဖြစ်တယ်ဟုတ်လားဖွဲ့စည်းမှုသဘောလေးကိုပြန်ဖန်ဆိုင်ယူလိုက်လို့ရှိရင်သူကပြန်ညီမျှသွားတာပုံမွေးမှုတဲ့ထို့သူပါပဲအရန်ပူလာတယ်ပုံမှုသဘောရှိရင်ဒါကလည်းအရန်ကိုပူလာတော့ပူလာလို့ရှိရင်သူကဘာလုပ်တော့အေးမှုသဘောလေးပြန်ကြောင်းရှုပြရတယ်ဒါစန့်ကျင်ပဲ ဓာတ်တဘာဝလေးတွေကိုဒီလိုလဲကိုကနားလည်ထားကောင်းပြီအဲ့တော့ကိုဒီယုတ်စည်းမှုရသွားတဲ့သူတော်ကောင်းတယောက်ဒီဖွဲ့စည်းမှုကိုပြန်ရှုရတယ်ဖွဲ့စည်းမှုကိုရှုတဲ့အခါကျတော့ဖွဲ့စည်းမှုဒီပမပထမတော့ဦးဇင်းတို့ညံလေးနဲ့ပေါ့ဥပမာလေးဆောင်းပြီးကြည့်ရတယ်။ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးဒီယုတ်ကလကလေးတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့တော့ယုတ်ကလကလေးတွေဒီအင်မတန်သိငယ်တဲ့ယုတ်ကလကလေးတွေပေါ့။အဲယုတ်ကလကလေးတွေဒီဒီအာဘောဓကရဲ့ဖွဲ့စည်းမှုမပါရင်သူ့ဘာသူဒီတိုင်းတစတစ်ခုစီတခါလဲကျေပြန့်ကျဲနေမှာပဲ ဦးဇင်းတို့ဥပမာဆိုရင်ဥမာဇံမုံလေးတွေပေါ့ဇံမုံရှိတယ်ဇံမုံလေးတွေဒီတရားရုပ်တို့မိုက်တို့ဘက်မှာဂျုံမုံရှိမှာဂျုံမုံလေးတွေဒီအမုံတိုင်းထိုင်သူကသူပြန့်ကျင်းနေတာပဲဒါပေမဲ့ထိုက်တဲ့ရေလေးထဲပေါ့များသွားရင်တော့သူကခုနဟိုယူစီမှုပဲပါတော့ထိုက်တဲ့အမောင်လေးရေလေးနည်းနည်းလေးထည့်လိုက်လို့ပြင်သူကစီးပြီးတော့ကိုကြိုက်တဲ့ပုံပေါ်လို့ရတယ်သူကဖွဲ့စည်းလိုက်တာပေါ့နော်အဲ့ဒီသဘောလေးကိုတော့ကိုကဥမာဆောင်ပြီးညာလေးနဲ့ရှေ့ရှုပြီးတော့ဆင်ကျင်းထားရတယ်ဆင်ကျင်းပြီးတော့အဲ့ဖွဲ့စည်းမှုကိုမိမိတဏ္ဍာမှာ ကရှုရတာပေါ့နော်ဖွဲ့စည်းမှုသဘောလေးကိုရှုအဲ့လိုဉာဏ်နဲ့စင်ရင်ဉာဏ်နဲ့ချစ်ချူစောင်းပြီးတော့ကိုယ်တဏ္ဍာမှာရှိတဲ့အဲ့ဖွဲ့စည်းမှုလေးကိုစူးစမ်းရှုရတယ်ရှုရင်တော့လောလောကူကူနဲ့တော့ရတတ်ပါတယ်သို့တော့တခါလေးမှခက်နေတတ်တယ်ခက်နေရင်တော့မလုပ်ရတော့အဲတခါလေးအဲ့ဒါကိုကဟိုမာမှုသဘောကြမ်းမှုသဘောလေးမှုသဘောအပြော့မှုသဘောအဲ့ပထဝီဓာတ်ကိုပေါ့နော်တွန်းမှုသဘောလေးပါထဲဆို ထည့်ပြီးတော့ရှုလို့ရတယ်ဝါဟုတ်တကတွမှုသဘောပြီးတော့မာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောအဲ့ဒါလေးကိုထပ်ခါထပ်ခါပြန်ပြန်ရှုပေးရတယ်ရှုပေးပြီးရင်ခုနညံလေးနဲ့ရှေ့ရှုဆောင်ပြီးတော့အဲ့ဖွဲ့စည်းမှုလေးကိုပြန်ပြန်ပြီးတော့ညံနဲ့ရှေ့ရှုဆောင်ပြီးရှုကြည့်ရှုကြည့်ရင်တော့သူအဲ့ဖွဲ့စည်းမှုလေးကပြန်ပြန်ပြီးထင်ရှားတတ်တယ်အထင်ရှားလာတာပေါ့တပြေးပြေးနဲ့ဖွဲ့စည်းတာဖွဲ့စည်းမှုထင်ရှားရင်တော့ဘလို့ဖြစ်တတ်တော့ဆိုတော့ယောဂီကဒီဖွဲ့စည်းမှုကိုတော့ကြောက်ဖွဲ့စည်းမှုလေးကိုညံနဲ့ရှေ့ရှုဆောင်ပြီးရှုနေကိုယ်ခန္ဓာကိုယ်မှာဖွဲ့စည်းမှုလေးကထင်ရှားရင်ဘာဖြစ်လို့ခန္ဓာကိုယ်လေးကိုကျိုးလေးနဲ့ခတ်တင်းတင်းလေးစီးထားသလိုလေအဲ့လိုခန္ဓာကိုယ်လေးကြက်ကြက်ကလေးဖြစ်လာ ဒါကတော့ယောဂီတွေကများသောအားဖြင့်ရေပုံရပါလေသူတို့ဒီနားလေလာတာပေါ့ခန္ဓာကိုယ်တွေကချင်းချင်းကြက်ကြက်ကလေးဖြစ်သွားအကျိုးလေးနဲ့ဟိုထိုက်လောက်ထားတယ်အကျိုးလေးနဲ့ချီးထားတယ်လို့ပေါ့နော်အဲ့လိုလေးဖြစ်လာတယ်အဲဖြစ်လာပြီဆိုလို့ချင်းတော့ဒါအဲ့ဖွဲ့စည်းမှုတွေကထင်ရှားလာပြီအဲ့ဒါဖွဲ့စည်းတယ်ဖွဲ့စည်းတယ်ဖွဲ့စည်းတယ်တောက်ချောက်ပြီးရှုပြီးတော့အခန္ဓာကိုယ်ခြေဆုံးကောင်းဆုံးရှုကြပြီဆိုရင်တော့ဦးဇင်းတို့ဒါသဘောတရား12မျိုးကိုအာဇာကနေကြပြီးတွုံးမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောချုံမှုသဘောပေါ့မှုသဘောပုံမှုသဘောအေးမှုသဘော ထောက်မှုသဘောယူစည်းမှုသဘောဖွဲ့စည်းမှုသဘောဆိုဒီလိုတောက်လျှောက်ရှိပါတယ်ရပြီတော်တော်လေးကျွမ်းကျင်သွားပြီဆိုတော့မှဦးဇင်းတို့ဒေသနာရှင်ပြန်လာရတယ်ဒေသနာရှင်ကပထဝီတက်ကစတာသို့တော့ကကိုကတွုံးမှုသဘောလွယ်တဲ့နေရာကတုံညာဟိုဝါလုံးတန်းကစခဲ့ပြီမြေအခုကျွမ်းကျင်သွားပြီဆိုတော့ကာကြီးကပြန်စားရတယ်လို့ပဲဒေသနာရှင်တိုင်းပထဝီတက်ကမဟာမှုသဘောကျမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောအာဘောတက်ကယူစည်းမှုသဘောပေါ်စည်းမှုသဘောဒေသောတက်ကပုံမှုသဘောအေးမှုသဘောဝါယောတက်ကထောင်းမှုသဘောတွုံးမှုသဘောဒီလိုပြန်ပြီးတော့ဒေသနာရှင်တိုင်း မာကြံလေးပြောချောပေါ့ယူစီပွဲစီပူအေးထောက်တွန်းဆိုပြီးတော့အဲ့လိုမျိုးသဘောတရား၁၂မျိုးကိုအစဉ်အတိုင်းရှုရတယ်အဲ့တော့ဉာဏ်နဲ့ပေါ့ဉာဏ်နဲ့ပဲသူကသုံးသပ်ပြီးဒီသဘောတရားတွေကိုအစဉ်အတိုင်းရှုရတယ်ရှုရတဲ့အပိုင်းမှာတော့ဦးဇင်းတို့ဒီညမှာဟိုဓကမထံကိုရှုတဲ့သူတော်ကောင်းတွေနားလည်ရမယ်အခြေခံအကြောင်းလေးတော့ရှိတာပေါ့အဲ့ဒါမှလဲဆိုတော့ဦးဇင်းတို့နံပါတ်1ပေါ့ အစဉ်အတိုင်းရှုရတယ်ဒါကြောင့်မလို့စစချင်းမှာဦးဇင်းတို့ကတွုံးမှုသဘောကရှုထားတာမှန်ပြီမယ်ကျွမ်းကျင်လာပြီဆိုအစဉ်တိုင်းဒေသနာစဉ်တိုင်းပြန်ရှုရတယ်ဒါကိုတော့အစာရပြောရင်အနုပုပ္ပတော်အစဉ်တိုင်းပြန်ရှုရတယ်ဟုတ်လားမာကျန်လေးပြောချောပေါ်ယူစီဖွဲ့စီပူအေးထောက်တွန်းဆိုပြီးတော့ဒီလိုဒေသနာစဉ်တိုင်းပြန်ပြီးတော့ရှုရတယ်ဒါကိုတော့အနုပုပ္ပတော်အစဉ်တိုင်းရှုရတယ်အဲပြီးလို့ရှိရင်ဘာလို့ရတော့ဆိုတဲ့အခါကျတော့ကျွန်တော်တို့အချိန်ကလည်းနည်းနည်းလေးတော့စင်တိုင်းကြောသွားပြီးတော့ခတ်တက်တက်လေးပြန်သွားကြရအောင်နော် အဲ့တော့ဟိုအနုပုပ္ပတော်ပြီးတဲ့ခါကျတော့နာတိတိကတော်ဆိုတော့သူကမမြန်လွန်းရဘူးမြန်မြန်ကြီးရှုလို့မရအောင်အဲ့တော့မှဓကမဏကိုရှုတဲ့အခါမှာတခါလေမာကျန်လေးပြောချောဖို့ယောတိပတိပူဝေးထောက်တော့ဒီလိုမျိုးသူကမလုပ်ရအောင်မာကျန်လေးပြောချောဖို့ယောတိပတိပူဝေးထောက်တော့ဒီလိုခက်မြန်မြန်ကြီးသွားနေလို့ရှိရင်တခါလေမှလည်းဥစဉ်လို့စိုးကမ္မထမ်းဖြစ်သွားတတ်တယ်စိုးကမ္မထမ်းလည်းဖြစ်သွားတတ်တယ်ကြောင့်ဒါကိုလည်းသတိထားရတယ်အဲ့တော့ဓာတ်သဘောတရားတွေကိုသိပြီးတော့မားတယ်ဆိုရင်အဲ့ခြေဆုံးကောင်းဆုံးမာမှုသဘောထင်ရှားမှမား အနောက်ကကြမ်းဆိုရင်အဲကြမ်းမှုသဘောထင်ရှားအောင်ခြေသုံးကောင်းဆုံးဗနေရကြည့်တဲ့ကြည့်ရကြမ်းမှုသဘောကခန္ဓာကိုယ်ခြေသုံးကောင်းဆုံးအသားကြကြောကြယူကြရေးကြမှာတခါလေထင်ရှားနေပြီဆိုမှကြမ်းတယ်မာကြမ်းလေးဆိုရထို့တူဒီလိုမျိုးလေးဖြည်းဖြည်းရှုရတယ်အမှန်မှန်ရှုရတယ်ရိုင်းမြန်လို့မရဘူးအော်နောက်တစ်ခုကြပါလေဆိုတော့နာတိတဏိကတော့မနှေးလွန်းရဘူးအရင်ကြီးနှေးနှေးလေးရှုမနေရဘူးဓာတ်တလုံးကိုတခါလေမာရဲဆိုမာမှုသဘောကိုပဲတစ်ထိုင်လုံးရှုတာဆိုဒီလိုလည်းမလုပ်ရဘူးသူကအရန်ကြီးနဲ့မနှေးရဘူးအဲ့တော့ အရင်ကြီးမမြန်ရဘူးအရင်ကြီးမနှေးရဘူးနံပါတ်1ကအစဉ်တိုင်းယူရမယ်နံပါတ်2ကအရင်ကြီးမမြန်ရဘူးနံပါတ်3ကအရင်ကြီးမနှေးရဘူးဟောပြီးတဲ့အခါကျတော့နောက်တစ်ချက်ဗါလဲတော့ဝိခေပါပฏิဘာနာတော်ဟောအပြင်ကိုအာယုံတွေပြန့်လွင့်မှုကိုလည်းတားမြစ်ပြရဒါကလည်းဟိုကိုကကျွတယ်ပေါ့ဥမာမာမုသဘောကျွတယ်မာမုသဘောလေးကျွလိုက်စိတ်ကပြီးတော့တွေးကြင်ရတွေးလိုက်ပြီးတော့မှတွုံးမှုသဘောလေးပြန်ကျွဟိုကြမ်းမှုသဘောလေးပြန်ကျွတာရာတွေးကြင်ရတွေးစိတ်ကရောက်နေတယ်ဒါလိုလည်းမလုပ်ရဘူးပေါ့ကိုယ်စိတ်ကလေးကိုကိုကဒီကမ္မထအောင်လေးပေါ်မှာရှေ့ကျွတင်ထားရတယ် ဟိုเจ้าဒီเจ้าနေလည်းမသွားရဘူးဒီချိန်မှာတက်ကမလန်ရှုပြီဆိုစိတ်ကဒီပုံမှာပဲထိုင်စိတ်ကလည်းငြင်းငြင်းပြီးတော့လာတာအဲ့ချိန်မှာတော့ကျန်တဲ့အเจ้าနေတရားသော မတရားသောအဲ့ဒါတွေခဏမေးထားပြီးတော့အဲကိုဓာတ်သဘာဝလေးကိုပဲမိမိခန္ဓာကိုယ်လေးမှာတောက်ချောက်ရှုရတယ်ပေါ့အဲ့ဒါနံပါတ်၄ခုညောက်ဝိကေပပရိပါဏတော်ဟောပြီးရခါကျဘာဖြစ်လို့လဲနံပါတ်5ပဏ္ဏတိတမတိကမနာတော်ဟောတော့ပညာကိုကြော်သွားရတယ်ပညာကို ပညာမှာပဲတောင့်တင်းမနေရဘူးအဲ့တော့ဥမာဦးဇင်းတို့ဥမာဆိုကြပါလို့ဟိုဒီဓာတ်သဘာဝအတိုင်းဒါကြောင့်မလို့သူစတုဓာတုဝါဝဌာနဆိုတဲ့အဲ့ဝါဝဌာကိုစတုဓာတုတကြီးလေးပါဝါဝဌာဆိုတာခုနအစမှပါခဲ့တယ်တဘာဝဥပလက္ခဏာဟောတဘာဝဥပလက္ခဏာဝတိနာတဘာဝလက္ခဏာလေးကိုညာနဲ့ရှေ့ရှုပြီးတော့သုံးသပ်နေရတယ်တဘာဝဆိုတဲ့တကယ်အရှိတရားကိုပဲညာကရောက်သွားတယ်ပညာကလေးမှာပဲတောင်းတင်းနေမနေရဘူးပညာမဲ့တောင်းတာမာရဲဆိုတာတကယ် ဉာဏ်နဲ့တာမာမှုကိုမသိဘဲနဲ့မာမှုဆိုတဲ့ပညာကလေးလောက်တွေကိုကတောင်းတင်းမနေအောင်တကယ်သဘောတရားအထိဉာဏ်သက်ဝင်ရတယ်လို့ဒီလိုပြောတာပေါ့နော်အဲ့တော့အဲ့လိုမျိုးဟိုသဘောတရားကိုဉာဏ်စိုက်တဲ့အထိယူပွားသုံးသပ်ရမယ်ပညာမှာတင်တောင်းတင်းလို့မရဘူးနောက်တစ်ခုကြတော့အနုပဋ္ဌာနာ မုံစနတော်ဟောဒီအပိုင်းမှာကြတော့ခုနပြောတယ်ဓာတိဒကာကြီးတွေဒကာမကြီးတွေဒီဟာကဟိုဓကမထံကိုရှုတဲ့အခါခုနဥပဒ္ဒရာသမารီစိုက်တဲ့အထိနော်ဒါရှုတဲ့အပိုင်းကိုဒါပြောနေတာဖြစ်တယ် အပြောနေတဲ့အတွက်ကြောင့်သူကဒီနေရာမှာကျတော့သူကမတင်ရှားတဲ့ဓာတ်အချို့ကိုလွတ်ခဲ့ရတယ်မတင်ရှားတာကြီးကိုသူကဆက်ရှုမနေအောင်အဲ့တော့အဲ့မှာနှစ်ခုရှိတယ်ဒါကြလေယောဂီကိုဦးဇင်းတို့ကသင်ပေးတဲ့ကယောဂီကသူကဟိုစရှုတဲ့ကသူကအရှင်မြတ်ကြီးတပြည့်တော့တွန်းတာလေးသင်ပေးတွန်းတာမတင်ရှားဘူးဗျာနောက်တော့ပြောင်းရှုလို့ရမှာရပါသေးတယ်ရှုကြည့်အောင်ပေါ့ဒါလည်းသူကတခါလေဟိုစနှလုံးကြီးတာစနှလုံးမျိုးကိုမရှုကျင်တော့သူမကျင်တဲ့အားထားခဲ့ကြတာဒီလိုစာလေးရလည်းဖတ်ဖို့တာတော့မတင်ရှားတာထားခဲ့လို့ရတယ်ဆိုတော့ဟိုကထားခဲ့ခြင်းတရားထားခဲ့ခြင်းဒီလိုထားခဲ့ခြင်းစသချင်းမှတော့အဲ့လိုမရဘူး ဟိုကြိုးစားပြီးတော့ဘယ်ကစမလဲပေါ့နော်ဒါစတာတော့ရွေးလို့ရတာပေါ့ဒီသဘောတရားကိုကိုယ့်အတွက်ဘယ်ဟာကလွယ်ကူဦးဇင်းတော်ကရေပုံရတုံးမှုကလွယ်တယ်လို့တုံးမှုလို့ပြောပေမဲ့ကိုကမာမှုကစခြင်းလည်းရတယ်ကြမ်းမှုကစခြင်းလည်းရတယ်ပူမှုကစခြင်းလည်းရတယ်စတာတော့ရတာပေါ့သို့တော့အဲ့စနှလုံးမျိုးထင်ရှားအောင်စနှလုံးလုံးထင်ရှားအောင်တော့ကိုကဘာလို့ရတော့တော့ကြောင့်မပူမှုကထင်ရှားလို့လက်နှစ်ခုထပ်ထားတဲ့ပူမှုထင်ရှားတယ်ပူမှုကစရှုရတယ်ပြီးရင်တော့အဲ့ကနပူရနေစပြီးတော့စနှမျိုးလုံးကောင်းရှုရှုပြီးတော့မှမာကျန်လေးပြောချောပေါ်ဒေသနာစဉ်တိုင်း ပြိုစီပွဲစီပူအေးထောက်တုံးဆိုတဲ့ဒီသဘောတရား12မျိုးတောက်လျှောက်ရှုရတယ်ရှုလို့ခုနတွက်လာပြီညာကတွက်လာပြီတွက်လာတဲ့အခါကျမှ तू ကဘာဖြစ်တော့တွက်လာတဲ့အချိန်မှာဥမာဟိုမထင်ရှားတော့တဲ့ဟာတွေရှိတယ်ဥမာညာကအရင်ထွက်လာတဲ့အခါအဲ့ခါကျတော့မှအဲ့မထင်ရှားမှုကိုကိုကလှုပ်ခဲ့လို့ရတယ်လို့ဒီလိုပြောချင်တာပေါ့နော်အဲ့ဒါကိုလည်းကိုကတော့နည်းနည်းနားတယ်နောက်နံပါတ်ခွန်ဗါလဲတော့လက္ခဏာတော်တဲ့သဘာဝလက္ခဏာသဘာဝလက္ခဏာကတော့ပညာမှာတောင်းတင်းမနေရဘူးပြောတယ်ဒီမှာသဘာဝလက္ခဏာကိုကိုကဥဒံပေးရှုနေရတာဖြစ်တယ် တော့သဘောလက္ခဏာကိုလွတ်လို့ကိုမရဘူးပေါ့နော်ဒါလေးကိုတော့သဘောပေါက်ရတယ်ပေါ့အဲအဲ့လိုမျိုးကအခြေခံစည်းကမ်းလေးတွေကိုလည်းနားလည်ပြီးတော့တက္ကမတန်ကိုရှုရင်တော့ဒါတက္ကမတန်ကအောင်မြင်ပါပေါ့တက္ကမတန်နဲ့မိမိတို့ဒီအောင်မြင်အဲ့တော့ဒီနေရာမှာခုနဓာတ်တွေကိုရှုပြီပေါ့ရှုတဲ့ကံအခုတော့စစချင်းဒေသနာစဉ်အတိုင်းပထဝီဓာတ်က6မျိုးသဘောတရားအာဘောဓာတ်က2မျိုးဒေသောဓာတ်က2မျိုးဝါယောဓာတ်က2မျိုးဒီလိုရှုနေရတာတော့ဦးဇင်းတို့ဒါတော့ဇာတဲ့တိုင်ဦးဇင်းတို့ပြောပြီးတဲ့အခါတကယ်လက်တွေ့အလုပ်လုပ်တဲ့အပိုင်းကြီးဒီမှာနည်းနည်းထည့်ပြောမယ်။ တကယ်လုံးလုံးတဲ့အပိုင်းရောက်လာတဲ့အခါကျတော့ခုနပြောတဲ့ဒီသဘောတရား12မျိုးဥကောင်းကနေစပြီးခြေဆုံးကောင်းဆုံးတောက်ကြောက်အသားကြအကြောကြအယူကြအရေးကြကိုတောက်ကြောက်ဉာဏ်တည်းဥသောလက်သွင်းပြီးသုံးသပ်ခြင်းချင်းပွားများဆုံးဖြတ်နေရအဲ့လိုဆုံးဖြတ်ခြင်းနဲ့တဖြည်းဖြည်းဘာဖြစ်လာတော့ဆိုတဲ့အခါကျတော့ခုနဉာဏ်ကလည်းတွက်လာပြီပေါ့တွက်လာတဲ့အခါကျတော့တော်တော်မြန်မြန်လေးရှုလို့ရနေပြီရှုလို့ရတယ်အဲ့လိုရှုရင်းနဲ့နောက်ကြတော့သူကဘာဖြစ်တော့ဆိုတော့အကယ်၍မိမိကအလိုရှိရင်အဲ့မှာကြတော့သူကမာကျန်လေးပျော်ချောပေါ့ ဆိုတဲ့ဒီ6မျိုးကိုအောင် ယူပြီးတော့ပထဝီဓာတ်ခုနယောစီဖွဲ့စည်းကိုအောင်ယူပြီးတော့အာဘောဓာတ်ပူအေးကိုအောင်ယူပြီးတော့တေဇောဓာတ်ဝါယောကိုအောင်ယူပြီးတော့ထောက်တွန်းကိုအောင်ယူပြီးတော့ဝါယောဓာတ်ဆိုပြီးသူတို့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဆိုဘယ်လိုတော့ရှုလို့ရရှုလို့ရတဲ့အခါမှာတော့ခုနစောစောကပြောသလိုဆိုကမ္မထံတော့ပြလို့မရအောင်ပထဝီအာဘောတေဇောဝါယောဆိုဒီလိုကြီးတည်းစိုးနေလို့မရအောင်ပထဝီဆိုပထဝီရဲ့ဒီသဘောတရား6မျိုးကိုထင်ရှားကမှာပထဝီအာဘောဆိုတဲ့အာဘောရဲ့သဘောတရား2မျိုးကိုထင်ရှားမှာအာဘော တေဇောဆိုတဲ့တေဇောရဲ့သဘောတရားနှမျိုးထင်ရှားမှတေဇောဝါယောဆိုတဲ့ဝါယောရဲ့သဘောတရားနှမျိုးထင်ရှားမှဝါယောဒီလိုယူရတယ်ကျွင်းကျွင်းနဲ့တပြေးပြေးညံတက်လာပြီးအဲတော်တော်ကလေးတည်းသွားလာပြီးဆိုတဲ့အခါမှာဘာဖြစ်လာတော့ဆိုတဲ့အခါကျတော့အဲသဘောတရားတွေက6မျိုးလုံးထင်ရှားခြင်းမှထင်ရှားပဲဥပမာပထဝီလို့ဖမ်းပြီးဆက်လိုက်လို့ရင်ပထဝီကစစချင်းမှာ6မျိုးလုံးသိအောင်မိမိကကြိုးစားရတာပေါ့နော်အဲနောက်ကြတော့ဥပမာပထဝီမှာသုံးတာမာကျန်လေးပဲထင်ရှားရင်ကြောကြောပေါ်လွတ်ခဲ့ကြောကြောပေါ်ပဲထင်ရှားရင်ကြောကြောပေါ်ပဲရှူမာကျန်လေးလွတ်ခဲ့ဒီလိုမျိုးတော့သွားလို့ရတယ်ဒါကအဆင့်ကသူကကြည့်တယ်နော်စစချင်းမှာအဲ့လိုတော့သွားလို့မရဘူး ခုနရိုးစည်းပေါ်စည်းလည်းထို့လူပဲစစအချင်းအကုန်လုံးရှုရပြီမဲ့အဲ့လိုခုနဓာတ်အရာရှုလာပြီးပထဝီအာဘောလို့ရှုလိုက်လို့ရှိရင်ရိုးစည်းနဲ့ပေါ်စည်းစစချင်းမှာနှုတ်လုံးထင်ရှားရပြီမဲ့နောက်ပိုင်းမှာတစ်ခုထင်ရှားရင်ရပြီရိုးစည်းပေါ်စည်းတစ်ခုထင်ရှားရင်ရပြီနောက်တစ်ခါတေသောမှာတေသောဓာတ်လို့ရှုလိုက်တဲ့အခါမှာပူမှုနဲ့အိမ်မှုနှစ်မျိုးတစ်မျိုးမျိုးထင်ရှားလာရင်ဒါလည်းရတယ်နောက်တစ်ခါထောက်တွန်းဆိုလည်းဒီဝါယောဓာတ်ကိုလှမ်းရှုတဲ့အခါမှာထောက်မှုကံမှုနဲ့တွန်းကံမှုပေါ့ဒီနှစ်မျိုးတစ်မျိုးမျိုးထင်ရှားရအဲ့လိုမျိုးလေးတောက်ရောက်တာခြေဆုံးကောင်းဆုံးရှိပါတယ် ရှုတဲ့အခါမှာတော့တပြေးပြေးခုနလိုရှုလာပြီဆိုရင်ဦးဇင်းတို့ဘာလို့ဆိုတော့အထက်ကနေစီးကြည့်တယ်ကြည့်ရင်ပိုးပြီးတော့ညံကပိုးပြီးတော့ဟိုကြင်ကြင်ပြက်ပြက်နဲ့မြင်ရအဲ့တော့ခန္ဓာကိုယ်ကိုလူတစ်ယောက်ရှေ့မှာထိုင်နေတယ်နောက်ကနေပြီးတော့ရက်ကြည့်လိုက်တယ်လို့ပေါ့အဲ့လိုမျိုးအထက်ကနေစီးပြီးတော့ခြေဆုံးကောင်းဆုံးကိုအဲ့ဒါဟိုပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်သူဒီသဘာဝလက္ခဏာတွေကိုလွတ်ရအောင်သဘာဝလက္ခဏာတွေကိုနားလည်ပြီးအဲ့လိုလေးရှုသွားရှုသွားတဲ့အခါမှာ အဘောလေးစိုက်ရှူတဲ့အခါမှာဒီဥကောင်းတက်တဲ့ကိုစိုက်ရှူမှာအဲဥကောင်းကြီးကတခါလေးမှာခဲပြီးတော့လေးသွားတာဖြစ်တတ်တယ်ဒါဟိုယောဂီတိုင်းဖြစ်ရမယ်တော့မဟုတ်ဘူးကွာချို့ချို့မှာဖြစ်တတ်တယ်ဖြစ်တတ်တဲ့အတွက်ကြောင့်ဦးဇင်းတို့အကောင်းဆုံးဦးဇင်းတို့ဒီကျေးဇူးတော်ရှင်ပေါ့ဆရာတော်အကြံပြုတာတော့သူကဟိုအပေါ်ကစီးကျူတယ်ဆိုပြီးဥကောင်းတက်တဲ့ကမရှိပါဘူးဒီလိုဂုတ်လောက်ကဖြိုးပြီးတော့ရှူရတယ်ဂုတ်လောက်ကဖြိုးခြင်းဥကောင်းလည်းပါသွားသလိုဒီအောက်ပိုင်းခန္ဓာကိုယ်လည်းအကုန်ပါလာအဲ့လိုဂုတ်လောက်ကိုမှန်ပြီးညံနဲ့ပေါ်ကြည့်ပြီးရှူရတယ် ဒီလိုဥကောင်းတက်တဲ့လေးကစိုက်ရှူရင်တော့ဥကောင်းကြီးခဲသွားတာတို့အဲ့လိုမျိုးဖြစ်တတ်တဲ့အတွက်ကြောင့်ပေါ့အဲ့တော့ဒီဒီဒီဂုတ်လောက်ကနေဖြိုးပြီးတော့အထက်ကနေညံနဲ့စီးကြည့်ပြီးမိမိခန္ဓာကိုယ်ပေါ့အဲ့ဒီဓာတ်တဘာဝတွေကိုညံနဲ့တခါတည်းနည်းနည်းနည်းနည်းစင်ရင်သုံးတတ်ပြီးဒီလိုရှူပွားရတယ်ရှူပွားလို့ရှိရင်တော့တပြေးပြေးနဲ့ဒီဓာတ်ကမ္မထံကဘာဖြစ်လာမလို့တမာတိရှိတာတမာတိဖြစ်လာလို့ရှိရင်သူကဥပ္ပဇာရတမာတိဒီစိုက်တယ် အဲ့ဒါသမထအနေနဲ့ကြည့်မယ်ဆိုရင်ပေါ့သမထကံအနေနဲ့ကြည့်ဥပသရသမာဓိတိဆိုင်ဘာဖြစ်သွားမလို့ဆိုတော့ခန္ဓာကိုယ်ကြီးကတခါတဲ့ဒီဟိုခြေလက်ကောင်းကားတွေပြောက်ပြီးတော့တခါလေကြီးလင်းလာတာပေါ့နော်ကြီးလင်းလာတယ်အဲကြီးတုံးခန်းတုံးမန်တုံးလုံးဖြစ်လာရဲဆိုရင်တော့ဒါဒီဒါဥပသရသမာဓိလို့ခေါ်တယ်သူကဇန်အစ်စ်မရဘူးဘာလို့ဓာတ်တဘာဝတွေကတိတ်ပြီးနည်းနည်းနေတဲ့အတွက်ကြောင့်ဒါဒီတမထာပိုင်းအနေနဲ့တက္ကမထံကိုရှုတာတော့ဒါလမ်းဆုံးပြီဒီနေရာရောက်သွားပြီ အကြည်တုံးဘန်တုံးမန်တုံးလောက်ကြီးကိုမြင်ရပြီဆိုတာတမထပိုင်းအနေနဲ့လမ်းဆုံးပြီဟိုဘက်ကနာမရူပပဋိစ္စဒဉာဏ်ပိုင်းရအောင်တစင့်တက်ပြီးတော့ကိုးရတော့မယ်လို့ဒီလိုသဘောပေါက်ရအဲ့တော့ဦးဇင်းတို့ဒီနောက်အပတ်မှာပဲဒီဓကမထန်နဲ့ရုပ်ပိုင်းကိုဆက်ပြီးကူးကြအောင်အခုတော့ဒီနေ့တော့ဓကမထန်ကိုတမထပိုင်းဒါလမ်းဆုံးတဲ့ဒီအကြည်တုံးဘန်တုံးမန်တုံးလောက်ဒီမြင်တဲ့ဒီမိမိတို့ကတမာတိကိုဥပ္ပစာရသမာဓိစိုက်အောင်ဒါထူထောင်လို့ရတယ်လို့ဒီလိုသဘောကျနှစ်ချက်ပြီးကိုးစီကိုးစီ ဒီဓကမထံထဲမှာအကျုံးဝင်တဲ့ဓကမထံဆိုတာသဘာဝတွေကိုသဘာဝလက္ခဏာတွေကိုဉာဏ်ဖြင့်ကရှိရှုဆောင်ပြီးတော့သုံးသပ်ဆုံးဖြတ်ခြင်းဖြစ်တယ်လို့ဒီလိုသဘောကျရမယ်နံပါတ်1အဲ့မှာဆုံးဖြတ်တာနဲ့ပတ်သက်လို့မိမိတို့ရဲ့ဆုံးဖြတ်ချက်တွေကိုမှန်ဖို့ဒါညာနာဝိနည်းစရာဖြစ်ဖို့လိုတယ်ဒီဓကမထံမှာအရာလဲလိုအပ်တာဒီဒီညာနာဝိနည်းစရာကိုလိုအပ်တယ်ဉာဏ်နဲ့တဏှာဝိနည်းစရာဒိဋ္ဌိဝိနည်းစရာဥဒကဝိနည်းစရာဒီဒီဓကမထံအရာမှာမလိုအပ်ဘူး ညာနာဝိနည်းစီရနဲ့ဒါမိမိရဲ့ခန္ဓာကိုယ်ဉာဏ်နဲ့တခါတည်းဆင်ញင်သုံးသပ်ဆုံးဖြတ်ရမှာဖြစ်တဲ့သဘာဝဓာတ်သဘောတရားတွေကိုလို့ဒီလိုသဘောကျပြီးမိမိတို့ လောကကြီးရာ လောကုတ္တရာကြီးရာအပြားပြားမှာလေဉာဏဝိဝိနည်းစီရမျိုးနဲ့မှန်မှန်ကန်ကန်ဉာဏ်နဲ့ရှင်ပြီးတော့ဆုံးဖြတ်ပြီးတော့ယက်တည်နိုင်ကြပါစီဓမ္မရေးရာမှာလည်းပဲမိမိတို့ဒီဉာဏ်နဲ့ရှင်နဲ့ဉာဏဝိနည်းစီရမျိုးနဲ့မိမိတို့ခန္ဓာကိုယ်မှာရှိတဲ့တကယ်အရှိတရား ဓာတ်တရားတွေကိုသုံးသပ်ပြီးတော့ဆုံးဖြတ်ခြင်းဖြင့်သမာဓိတွေကိုဥပဒရာသမာဓိရအောင်ကိုစီကိုစီထူထောင်နိုင်ကြပါစေထိုသမာဓိတွေကိုခြေခံပြီးယုံနာခန္ဓာနာနာစဉ်ကိုအမှန်တိုင်းသိပြီးတော့ဝိပဿနာဉာဏ်ဒီရတဲ့အထိရှုပွားသုံးသပ်နိုင်ပြီးဝိပဿနာဉာဏ်တွေကအဆုံးမှာမိမိတို့လိုလားတောင်းတအပ်တဲ့မဉဏ်ပူဉဏ်ကိုကိုစီကိုစီမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုသံဝင်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရာတည်း သာဓုသာဓုသာ